ဘုန်းကြီးတို့ဒီနေ့2021ခုနှစ်ဧပြီလ23ရက်နေ့တောက်ကြနေညနေပိုင်းပေါ့ဒီဒီနေ့ညနေပိုင်းသဘောတရားရေးအပိုင်းမှာတော့ဂိရိမာနနာတုတ်ဓမ္မနုပတနာအာယနာ12ပါးအနတ္တတင်ညာရှုနည်းဆိုပြီးတော့ဂိရိမာနနာတုတ်လေးပြန်ပြပါအောင်ဗျာဂိရိမာနနာတုတ်မှာ ရားကပညာ10မျိုးဟောတာအိဋ္ဌပညာအနတ္တပညာအတုပပညာအာရိနဝပညာအိဋ္ဌပညာမနေ့ကပြောပြီးပြီဒီနေ့အနတ္တပညာပြောရမယ်အောက်ကိုဆက်ဆွဲလိုက်ပေါ့နှစ်အဲ့ဒီနှစ်ရောက်ပြီအဲ့ဒီအနတ္တပညာပြောရမှာပေါ့အတုပပညာအာရိနဝပညာဒါတွေပြောပြီးသွားပြီဘာနာပညာပြောပြီးသွားပြီ သဗ္ဗလောကေနာဘိတတိတင်ညာဒါလည်းပြောပြီးသားသဗ္ဗသင်္ခါရိနေသတင်ညာဒါပြောပြီးသွားပြီအာနာပါနတတိဒါလည်းပြောပြီးသွားပြီဒီနေ့ပြောရမှာကတော့ခတမသာနန္ဒအနတ္တတင်ညာနံပါတ်1ကဥပါရဏခန္ဓာ၅ပါးကိုအနေဆရှုဖို့ဘုရားဟောပါတယ်ဒီမှာကြတော့ခရမသာနနာနာတတင်ညာအာယရဏ12ပါးပေါ့နော်အောက်မှာတွေ့လာဒီမှာအစ္စတိကဘာဟိရေသူ ဣဇရိကဘာကြီးတွေသူအာယနေသူအာယနာက12ပါးကဣဇရိကအာယနာ6ပါးရှိတယ်ဗေဒအာယနာ6ပါးအာယနာ12ပါးအဲ့ဒီအာယနာ12ပါးကိုဘုရားဘာရှုခိုင်းလဲအနတ္တရှုခိုင်းတယ်အဲ့တော့ဒီမှာဘုန်းကြီးတို့ဘာပြောဖို့လိုလဲဆိုတော့ဘုရားကဒီမှာတော့အကုန်လုံးဟောသွားတယ်ပေါ့ဗျာတချို့နေရာမှာတော့သူ့ရဲ့ပုဂ္ဂလိဆံပုဂ္ဂလိဇာတရားကြည့်ပြီးဟောတယ် ဒီပုဂ္ဂိုလ်ခန္ဓာ၅ပါးပဲဟောမှရမယ်ခန္ဓာ၅ပါးပဲဟောသွားဒီပုဂ္ဂိုလ်ကတော့အာယနာ12ပါးဟောမှကျွတ်မယ်ဆိုအာယနာ12ပါးဟောနေဒီပုဂ္ဂိုလ်ကတော့32ခုတာတာပြီးတော့ဝိပဿနာပြောင်းတယ်အဲ့လိုပဲဟောဒီသုံးမှာတော့အဲ့လိုအကုန်လုံးဟောသွားတယ်ပြီးတော့အဲ့လိုလေးဘာဖြစ်လို့ဒီလိုအသီးသီးခွဲဟောတယ်လေဒါလေးသိစေချင်တယ်မနေ့ကပြောခဲ့တဲ့ဥပါရณะခန္ဓာ၅ပါးကို အနေဆရှုခိုင်းတယ်ဒီနေ့じゃအာယနာ12ပါးကိုအနတ္တရှုခိုင်းတယ်ဒီတော့များအပြင်ဗုဒ္ဓကခန္ဓာ၅ပါးကိုဘယ်လိုပုံကိုမျိုးတွေကိုဟောတယ်လဲရှုမှတ်ဖို့အာယနာ12ပါးဘယ်လိုပုံကိုမျိုးများကိုရှုမှတ်ဖို့ဟောတယ်လဲဒီမှာတော့ဓာတ်တော်မပါဘူးပေါ့ဗျာဓာတ်78ပါးဆိုချိုးနေရာတွေဟောလိုက်ချိုးနေရာချိုးပုဂ္ဂိုလ်ကြဓာတ်78ပါးရှုမှတ်ဒီကိုဟောတယ်သူတို့ဟောတဲ့ တရားတွေကိုရှုမှတ်ရင်လည်းပဲတရားရသွားကြတယ်။ဟောဒီကတော့အခုတုတ်ကြတော့ရှေးကြီးပဲပေါ့နော်။ပညာရှိတဲ့ပုဂ္ဂိုလ်ပညာတတ်တဲ့ပုဂ္ဂိုလ်တော့ဆိုင်မှာဒီမှာနှီးမျိုးစုံရှုနိုင်တယ်ဆိုတော့အဲတော့ခန္ဓာဒေသနာတော်ကိုဘုရားကဘယ်လိုပုဂ္ဂိုလ်မျိုးဟောလဲဆိုခန္ဓာကိုပြန်ကြည့်မယ်နော်။မနေ့ကကိုကြီးအပေါ်ပြန်တက်ဆာမှာနံပါတ်1နံပါတ်1ကဒါနှစ်အပေါ်ပြန်တက်လိုက်ရပြီရပြီရအောင်နားလေးမှာတက် ခန္ဓာ၅ပါးမနေရဟာလေအဲဒီဟာလေဟုတ်ပြီဒီမှာခန္ဓာ၅ပါးကြည့်မယ်နော်ဒီမှာရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ကာရဝိညာဉ်နဲ့ဒီခန္ဓာ၅ပါးကိုအနေဆရှုခိုင်းတာယူပခန္ဓာဆိုတာရုပ်တရားတွေကိုရှုခိုင်းတာနော်ပြီးတော့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒါကစိတ်စေတသိက်တွေဝိညာဉ်ကစိတ်ဝေဒနာတင်ညာသင်္ခါရဒါစေတသိက်တွေအဲတော့ ကြည့်လိုက်တဲ့ခါကျတော့ယုံ nant တရားတွေခွဲတဲ့နေရာမှာဘုရားကရုပ်ကိုတစ်ခုတည်းပဲဟောတယ်။နံတရားတွေじゃဒီမှာ၄မျိုးခွဲပြီးတော့ဟောတာ။ဒါကြတော့ဘယ်လိုပုံကိုမျိုးလဲဆိုတော့နံတရားကိုရုပ်တရားတစ်ခုတည်းနံတရားကို၄မျိုးခွဲခြားဟောတဲ့အတွက်နံတရားတွေကိုနားမလဲတဲ့ပုံကိုနံတရားတွေပေါ်မှာတန်တရားရှိတဲ့ပုံကိုရှုပ်ထွေးနေတဲ့ပုံကိုများကိုဒီနံ ခန္ဓာ၅ပါးရှုနေကိုခေါ်တယ်ကြည့်လိုက်နော်ဒီမှာယောဂတစ်ခုတည်းရုပ်အနေနဲ့သူတန်တရားမရှိဘူးနံတရားတွေနဲ့ရှုပ်ထွေးနေတဲ့ကရုပ်နံတရားတွေကိုယ်ကိုယ်ပြပြသိအောင်ရှုနေကိုဟောတာအဲတော့ခန္ဓာ၅ပါးရှုနေဟောတာဆိုမှတ်ထားမယ်နံ၄မျိုးကိုခွဲခြားဟောထားတဲ့အတွက်နံတရားကိုနားမလည်တဲ့ပုဂ္ဂိုလ်နံတရားတွေ့ဝေတဲ့ပုဂ္ဂိုလ်တန်တရားရှိတဲ့ပုဂ္ဂိုလ်များဟာဒီခန္ဓာ၅ပါးရှုမှတ်ဒီနဲ့တင့်တော်တယ်အဲဒီလိုတင့်တော်တဲ့အတွက် နံတရားတွေကိုနားမလဲရှုပ်ထွေးတဲ့ပုံကောင်များကိုဒီခန္ဓာ၅ပါးဟောတယ်လို့မှတ်ထားမယ်နော်။အောက်ဆက်သွားမယ်။ရင်အောက်ကနှစ်နှစ်ကြကြည့်လိုက်။စက္ခုဆိုတာလဲရုပ်ပဲမျက်စိ။ယူပဆိုတာလဲရုပ်ပဲ။ပထမအစ္ဆဒိကာယနာ6ပါးပြောမယ်နော်။မျက်စိရယ်ပြီးတော့နားရယ်ပြီးတော့နှာခေါင်းရယ်ပြီးတော့ရှာရယ်ပြီးတော့ရှာရယ်ပြီးတော့စားရယ် နော်မျက်စိရဲ့နှာခေါင်းရဲ့ပြီးတော့စိန်ဝါရှာပေါ့နော်ပြီးတော့ကကြကိုယ်ရဲ့ပြီးတော့မနကစိတ်မနောဘဝင်ကြည်စိတ်မျက်စိနားလျာကိုယ်စိတ်ဒါဣဇတိကရဏ6ပါးဗိဓာရဏ6ပါးပြင်ဘက်မှာရှိတာပြောတာအစင်းရဲ့အတန်ရဲ့အနံ့ရဲ့စားစရာအရာသာရဲ့အတွေ့အထိရဲ့ပြီးတော့ဓမ္မကြံတွေးစရာပြီးတော့ဒီမှာစက္ခုသောတာ မျက်စိနာဂါနနှာခေါင်းဇိမ်ဝါရှာကာယကိုဒါကရုပ်တွေပဲဗျပြီးတော့ရူပလည်းရုပ်ပဲပြီးတော့တတ္တအတန်ကလည်းရုပ်ပဲခန္ဓာအနံ့ကလည်းရုပ်ပဲရတာအစားစရာလည်းရုပ်ပဲဖုထပါအဘောအဘောဓာကျင်တဲ့ကြံတဲ့ဓာတ်သုံးပါဒါလည်းရုပ်တရားတွေပဲဒီမှာဒီမှာရုပ်တရားက10မျိုးဖြစ်နေတယ် ဓမ္မကြဒီယုတ်တရားနံတရားတွေပေါင်းနေတယ်ဒီမနကြစိတ်သက်သက်ဟောဒီအာရဏကြတော့ယုတ်က10ပါးနော်နံကဒီမှာနံသက်သက်ကတပါးယုတ်နံရောနေတာကတပါးဒီယုတ်ဒီပေါ်မှာတန်တရားရှိတဲ့ပုံကုများပေါ့နော်ဒီမှာယုတ်က10ပါးဟောတာတော့ယုတ်ဒီအသေးစိတ်ဟောတာအသေးစိတ်ရှုနည်းဟောတာဒီတော့မှယုတ်တရား ဒီက10ပါးပါသေးဒီထဲမှာလည်းဓမ္မနာမှာလည်းစိတ်ပိုင်းနေနဲ့ပါသေးတယ်ရုပ်တွေအများကြီးခွဲဟောတယ်ရုပ်တရားတွေကိုနားမလည်နိုင်တဲ့ပုဂ္ဂိုလ်နားလည်နိုင်စွာမရှိဘူးတန်တရားရှိတဲ့ပုဂ္ဂိုလ်များရှုခွင်းရှုခွက်ရုပ်ကိုရှုမှရုပ်ကိုကြဲကြဲပြန့်ပြန့်ရှုမှရမယ်ပုဂ္ဂိုလ်မျိုးဆိုရင်ဒီအာရဏ12ပါးဟောတယ်ဒါလေးမှတ်ထားဖို့နော်ပါဠိဖန်ဒီဖတ်ပြမယ်ကတမသာနန္ဒအနတ္တတင်ညာရုပ်လို့လွယ်အောင် ဣဒာနန္ဒဘေကုဒါတွေခဏခဏတွေ့နေတာဣဒာနန္ဒဘေကုအရိညကတောဝါလောကမူလကတောဝါသုံးညာကာရကတောဝါဣတိပရိသင်စိတ်ခတိသကုနတ္တာရူပါနတ္တာသောတာနတ္တာတတ္တာနတ္တာခန္ဓာနတ္တာခန္ဓာနတ္တာဇိဝါနတ္တာရတ္တာနတ္တာကာယောနတ္တာဘုဒ္ဓဘာနတ္တာမနောနတ္တာဓမ္မာနတ္တာတိ ဣတိဣမေတုသတုဣဇာတိကဘာဟိရေတုဘာဟိရေတုလို့ဖတ်နော်အာယတနေတုအနတ္တနုပတိဝေရတိအယံဟုတ်စတိဟုတ်စတာနန္ဒအနတ္တပညာဒါအနတ္တရှုဖို့အတွက်ဟောတာပဲအဲပြီးတော့ကိုကြီးဆတ်ဆက်ကတုတ်ကဇေယျလေးပြန်ပြခြင်းနဲ့ဒါ78ပါးပြောခြင်း ဒါတော့ပိတ်လိုက်လို့ရဆာဆက်ကတုတ်ကဇေယဒီပါဠိလေးမှတ်တာပေါ့အဲ့တော့ပြောချင်တာကခန္ဓာဒေသနာတော့ကြတော့ယုတ်ကတပါနာငါ၄ပါးနန္တရားတွေနားမလည်နိုင်တဲ့ပုဂ္ဂိုလ်များနားလည်းအတိခတ်တဲ့ပုဂ္ဂိုလ်များနန္တရားရှုမှတရားနန္တရားကိုကြဲကြဲပြတ်ပြတ်တရားရှုမဲ့တရားရှုလို့ရတဲ့ပုဂ္ဂိုလ်များကိုခန္ဓာဒေသနာဥပါဒณะခန္ဓာ၅ပါးရှုမှတ်နေကိုဟောတယ် အာယနာ12ပါးရရုပ်တွေကအများကြီးပဲခွဲဟောတာနော်ရုပ်တွေကိုဒီမှာဘုရားဘာတွေက10ပါးမနာယနာပါတစ်စိတ်တစ်စိတ်တွေကရုပ်တွေပါသေးအာယနာကြရုပ်ရှုခွင်းရှုခွက်တွေနားမလည်နိုင်တဲ့ပုဂ္ဂိုလ်ဒီသုံးဖို့ရုပ်တွေများများရှုမှ တရားရနိုင်တဲ့ပုဂ္ဂိုလ်မျိုးကိုအာယနာဒေသနာဟောတယ်လို့ဒီလိုမှတ်ထားတယ်။ကြက်ကြတော့ဆစကသုံးနဲ့ပြောမှပို့ပြီးရှင်းမယ် ဝါရ6ပါးအာယု6ပါးဝိညာဉ်6ပါးပေါ့ဗျာအဲ့ဒါဆိုဓာတ်ဆက်စုဖြစ်သွားတာဒီမျက်စိနားလျာကိုယ်စိတ်ဒါခန္ဓာကိုယ်မှာရှိတယ်ပြီးတော့ယူပါဝန်တရအောင်ခန္ဓာဝရတာယဖုဒ္ဓဝံဓမ္မယုံဒါကအပြင်ဘက်ဣဇတိကယနာ6ပါးဗဟိတာယနာ6ပါးပြီးတဲ့ခါကျတော့အစင်းနဲ့ဘုန်းကြီးတို့မျက်စိပေါ့နော်မျက်စိနဲ့ အစင်းနဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာဘာတွေ့လာမလဲဆိုတော့ညင်သိစိတ်ဖြစ်တယ်ကိုရှင်ကြားလာမသိဟိုဟာဆတ်စကတုတ်လေးတင်ပြဆောင်ဆတ်စကတုတ်စရာလေးမျက်စိနဲ့အစင်းပေါင်းစုံတိုက်ဆိုင်လာမိတဲ့ခါမှာမြင်သိစိတ်ဖြစ်တယ်နော်အစင်းနဲ့မျက်စိနဲ့ပေါင်းစုံတိုက်ဆိုင်လာမိကမြင်သိစိတ်ဖြစ်တယ်အဲ့ဒါဝိညာဉ် ပြီးတော့အတန်းနဲ့နားနဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာအဲဒီမှာကြည့်လိုက်ပါတော့ပထမဆုံးကိုယ်ခန္ဓာကိုယ်မှာရှိတာတွေကြည့်လိုက်ဒါကအာယနာ6ပါးလို့လည်းပြောတယ်ဓွာရ6ပါးလို့မျက်စိနားလျာကိုယ်စိတ်ဘဝင်စိတ်ပေါ့ဗျာဒါသက်ခာယနာသောတာယနာခာနာယနာဇေဝယနာကာယနာခုမနာယရနာပေါ့အာယနာနဲ့ပြောရင်ဒါကြတော့အာယု6ပါးပြင်ဘက်မှာရှိတယ်ဗေဒာယနာ ရူပါယနာတတယနာခန္ဓာယနာရတယနာဖုဒ္ဓဘယနာဓမ္မယနာဗမာလိုမှိုက်လွယ်ပါတယ်မျက်စိနားလျာကိုယ်စိတ်ဒါခန္ဓာကိုယ်မှာရှိတဲ့အစ္စဒကယနာ6ပါးဒါကပြင်ဘက်မှာရှိတဲ့အောင်6ပါးအစင်းအတန်အနံ့အရသာအတွေ့အထိကြံတွေးစရာ6ပါးမျက်စိနဲ့ဆင်းရူပါယုံပေါင်းစုံတိုက်ဆိုင်မြကဝိညာဉ်6ပါးဖြစ်လာအတန်နဲ့နာပေါင်းစုံတိုက်ဆိုင်မြလာကနော်ဇာတိစေဖြစ်လာ နှာခေါင်းနဲ့အနံ့နဲ့ပေါင်းစုံတဲ့အနံ့သေးစိတ်ဖြစ်တယ်ရှာနဲ့အရသာပေါင်းစုံတိုက်ဆိုင်ဝိညာဉ်စာသေးစိတ်ဝိညာဉ်စိတ်စက္ခုဇေဝဝိညာဉ်စိတ်ဖြစ်တယ်ကိုယ်နဲ့အတွေ့အထိပေါင်းစုံတိုက်ဆိုင်မယ်ကတွေ့ထိသိစိတ်ဘဝင်စိတ်နဲ့ဒီကြံတွေးစရာအာယုံပေါ့လေဒီနှစ်ခုပေါင်းစုံတိုက်ဆိုင်မိတဲ့ကမနောဝိညာဉ်စိတ်ဖြစ်တယ်ဒီမှာကြတော့ဘုန်းကြီးတို့ ဒီမှာကြတော့ခုနကဘာဖြစ်လာလဲဆိုတော့ဒီအဲ့ဒီဓာရနဲ့အာယုံနဲ့ဒီမကတော့ဝိညာဉ်6ပါးပါပါလာဒါတွေကတော့စိတ်တွေကြီးတယ်ပဲပြီးတော့ဒီမနောဓာရဆိုတော့စိတ်ပဲဓမ္မအုံနဲ့မှလည်းစိတ်ပါသေးတယ်နော်အဲ့တော့ပြခွန်ရှိကိုပေါ့ကိုဆိုကိုတကုနဲ့78ပေါ့ဗျာအဲ့တော့ထဝက်ထဝက်စီပါနာနော် ဒီယုတ်ကတရားယုတ်တတကဒီဒီဒီ7ပါးပေါ့မျက်စိနာလျာကိုအစင်းအတန်အနာရတာတွေ့ထိဒီ7ပါးเนาะဒါကယုတ်တတဲ့ဉာဏ်နာတွေကတော့နာနဲ့တချို့ကနာနဲ့ယောနာဒီဓမ္မကတော့နာနဲ့ယောနာပေါ့ဉာဏ်နာတွေကနန္တရားတွေတချို့ကြယုတ်တရားနန္တရားနှစ်ခုလုံးမှာတန်တရားရှိနေတယ်နားမလဲဘူးအဲ့ဒီလိုပုံကုမျိုးကြဘုရားရှင်ကဒီ အာရဏ78ပါရှုနေကိုဟောတယ်ဒါလေးနားလည်ထားဖို့ဒီဖြစ်စဉ်တိုင်းပဲခုနကဂိရိမာနန္ဒတုတ်ကဟောတယ်ဂိရိမာနန္ဒတုတ်ကြတော့ဘုန်းကြီးတို့ဒီမျက်စိကိုလည်းရှုနိုင်တယ်အဆင်းကိုလည်းရှုနိုင်တယ်ခုနစကုနတ္တရူပနတ္တသူကတော့အနတ္တပဲရှုခိုင်းတာကိုမျက်စိကကိုဖြစ်နေလို့မဖြစ်သူဖြစ်နေလို့ဖြစ်နေတဲ့သဘာဝကိုရှုခိုင်းတာ မျက်စိကိုကကောင်းကောင်းကြည့်ခြင်းနဲ့ကောင်းကောင်းမြင်ခြင်းနဲ့မရဘူးကြိုက်ခြင်းကြိုက်နေခဲခြင်းခဲနေဒီမှာတော့အနတ္တရဲ့ရှုခိုင်းအာမတ်ထားဘူးမျက်စိကိုလည်းအနတ္တရှုရမယ်ကိုဖြစ်လို့မဖြစ်ဘူးသူကသူအကြောင်းတိုက်ဆိုင်လာလို့ဖြစ်တဲ့သဘောမျိုးပဲဆင်းယူပါုံလည်းမှဒီလောက်ပဲเนาะတကယ်တမ်းကြတော့ဒီမျက်စိနဲ့ဆင်းယူပါုံနှစ်ခုပေါင်းစုံတိုက်ဆိုင်မြင်တော့ကဝိညာဉ်ဆိုတာဖြစ်သေးတယ်အဲကြဓာတ်ရှုနေရောဖြစ်သွားဒီမှာတော့ဟောမထားဘူးအဲတော့ ဒီမှာကျတော့အနတ္တရှုခိုင်းတယ်ဒါပေမဲ့လို့အရှင်ဘုရားဒီမျက်စိကိုအနတ္တပဲရှုကောင်းသလားဆိုမဟုတ်ဘူးနော်အိဋ္ဌလည်းရှုကောင်းတယ်ဒုက္ခလည်းရှုကောင်းတယ်ဒါမှတ်ထားဖို့ဒါပေမဲ့မျက်စိကိုဘုန်းကြီးတို့မျက်စိကကိုမျက်စိကိုဒီအာရုံစိုက်ကြည့်ပါလားမျက်စိကြည့်တာဟာနားလည်းကိုခက်တယ်ဘာသွားတွေ့နေဓာတ်သဘောတဘာပူတာအေးတာတောက်တာတင်းတာဒါသွားတွေ့တာမျက်စိအာရုံစိုက် ဒီမျက်စိကြည်ယိုလေးကဓာတ်ကြီးလေးပါးပေါ်မှာမီးနေတာဟုတ်ဒါကြောင့်ဓာတ်သဘောတဘာဝတွေပုံမြင်လို့ဘယ်လိုပဲမြင်မြင်မျက်စိအောင်ဆက်ပြီးအနတ္တရှုဆင်းယူပါယုံကိုလည်းရှေ့ကမြင်တဲ့ဆင်းယူပါအနတ္တကိုပြင်းလို့ဖြစ်တဲ့အရာမဟုတ်သူပြင်းလို့ဖြစ်တဲ့အရာတွေပဲကိုကတော့ကောင်းတာပဲမြင်မြင်တယ်မကောင်းတာလည်းတွေ့ရင်တွေ့မယ်ဒါမျိုးပေါ့အနတ္တသဘောမျိုးပဲနော်ဒီ တုတ်လိုကတော့ဒီနှစ်ခုပဲဓာရ6ပါးနဲ့အာယုံ6ပါးပဲဣဇရိကိုင်းနာဘိုင်းနိုင်ဘိုင်းနိုင်နာရှုဖို့ပဲဒါပေမဲ့လို့ဒီတုတ်တန်ရဒီနှစ်ခုကဒီလောက်တင်ရနာမဟုတ်ဘူးမျက်စိနဲ့စင်းပေါင်းစုံတိုက်ဆိုင်လာမြင်သိစိတ်ကဖြစ်တာပဲဒါကိုလည်းနတ္တရှုနိုင်တယ်သုံးပုံနေသတုကနတ္တရှုနိုင်ဒီသုံးမျိုးပေါင်းဆိုရင်ကြောင့်ဘာဖြစ်လာလဲဒီမှာသက္ကုတံဖတ်တစတတိအတွေ့အထိဖတ်တာပေါ့နန္တရားတွေရှုတဲ့အခါမှာ စိတ်ကိုလည်းရှုနိုင်တယ်ဖတ်တာကိုလည်းရှုနိုင်တယ်ဝေဒနာကိုလည်းရှုသူကဒါတွေကပိုထင်ရှားတယ်လို့ပြောတယ်နန္တရားရှုတဲ့ပိုင်းမှာသင်ညာလို့နော်ဒီအသိစိတ်ထင်ရှားတယ်ဒီဖတ်တာတော့တော်တော်တမာရီအားနဲ့သိဖို့ခက်တယ်ဘယ်မှာသွားသိလဲသူဒီဝေဒနာများသွားရင်သိနော်ဒီမြင်သိစိတ်နဲ့ဒါသိများတမာရီအားကောင်းရင်ဒီဖတ်တာလည်းရှုလို့ရဒီသုံးမျိုးပေါင်းစုံလာရင်ဒါသကုတ္တံဖတ်တာဖြစ်တာနော် ပြီးတော့အတန်ရယ်နားရယ်ဒီသုံးမျိုးပေါင်းစုံလာရင်လည်းပဲဒီဒီသောတာတပ္ပတဖြစ်တာမျိုးမှတ်တာအဲ့တော့ဒီသုံးမျိုးဒီသုံးမျိုးပေါင်းစုံလာရင်ခန္ဓာတပ္ပတစေဝါရတယုစေဝါဝิญဉ်စေဒါမျိုးပေါင်းစုံလာရင်စေဝါတပ္ပတပြီးတော့ကိုယ်ရယ်ဖုဒ္ဓဘာဝတွေ့ချီရယ်ဝิญဉ်စိတ်ဒီသုံးမျိုးပေါင်းစုံကာတပ္ပတမနောဘဝင်စိတ်နော် မာကိုကြံတွေးစရာစရာဟရေအဝတ္ထုရောအဲ့ပေါ်မှာရှိတယ်လက်တစ်ဖက်လောက်ရှိတယ်သူရဲ့ကြည်တန်လေးပေါ်မှာတီးနေတဲ့ကြံတွေးစရာအောင်လို့ပေါင်းစုံတိုက်ဆိုင်မနောဉ္စေအဲ့ဒီသုံးမျိုးပေါ်မနောတံဖတ်တဒီမှာအကြမ်းမြင်လေးပြောပြမယ်နော်ဒီတံဖတ်တဆိုတာစေတသိက်အတွေ့အထိတံဖတ်တကိုပြောတယ်ဟိုဖုထဘာယုံနဲ့မဆိုင်ဘူးဒီဖုထဘာယုံကထင်ရှားတယ်နော်ဒါဒီလိုတွေ့ထိဒီလိုထိတာမျိုးဒါဓာတ်ရဲ့ရုပ်ရုပ်ချင်းထိတာမျိုးဒါက နန္တရားထိတဲ့တွေ့ထိမှုမျိုးဒါကြတော်တော်ထင်ရှားတမာရီအားကောင်းမှသိနိုင်ဘူးလို့မသိနိုင်ဒါကြောင့်ဒီစကုတံဖတ်တာရှုဖို့နည်းနည်းခက်တယ်အရှုမရမရှုနဲ့ပေါ့ဗျာဒါတော့ဘုရားဟောစဉ်တိုင်းဘုန်းကြီးကပြောတမာရီအားကောင်းဒါရှုလို့ရမယ်တမာရီအားမကောင်းဒါရှုလို့မရဒီကိုကြော်ရှုဒီဖတ်တာရှုလို့ရရင်တော့နေသဒုက္ခအနတ္တသုံးမျိုးလုံးရှုနိုင်တယ်ဟောဒီတော့ကတော့ပြောမထားဘူးဒီတော့လို့ဆိုရင်သုံးမျိုးလုံးရှုမှတ်ထားမယ် ဒီတော့ဒီဖတ်တာလေးကတွေးထိပြီးလဲကောင်းတဲ့ဒီမြင်သိစိတ်လေးဖြစ်ပေါ်လာဒီသုံးမျိုးပေါင်းဆိုမြင်သိစိတ်ဖြစ်ဖြစ်ပေါ်လာတဲ့ကဒီကောင်းတဲ့အာယုံလေးတွေ့ကောင်းတဲ့ကောင်းတာလေးမြင်ရပြီဆိုကောင်းတဲ့အာယုံလေးတွေးထိပေးလိုက်တာပေါ့ဗျအဲ့ကြတော့ဒုက္ခဝေဒနာဖြစ်တယ်။ဟောမကောင်းတာတွေမြင်ရပြီဆိုမကောင်းတဲ့အာယုံတွေးထိပြဒုက္ခဝေဒနာဖြစ်တယ်။မကောင်းတဲ့သတင်းတွေကြည်ရပြီဆိုဒါဒုက္ခဝေဒနာစိတ်ဆင်းရဲမှုတွေဖြစ်တဲ့ကိုယ်ဆင်းရဲမှုဒါဒုက္ခဝေဒနာတွေပဲဒေါနတဝေဒနာတွေပဲဒါကိုလည်းမှတ်ရမယ် နေသဒုက္ခနာတမြမှတ်နော်ဒီအာယုံကမထင်ရှားဘူးတာမအာယုံတွေးထိပင်လို့ဥပ္ပခဝေနာဖြစ်တယ်ဒီဝေဒနာ၃မျိုး၃မျိုးဖြစ်နေတယ်ဒီမှာတော့တစ်မျိုးပဲဥဒိပြတာမျက်စိကိုကြောင်းပြီးဖြစ်တယ်သကုတံဖတ်တသဝေဒနာဒါပဲပြောတာဒီသကုတံဖတ်တသဝေဒနာကိုအသေးစိတ်ကြည့်ရင်ဒုက္ခဝေဒနာလည်းဖြစ်မယ်ဒုက္ခဝေဒနာလည်းဖြစ်မယ်ဥပ္ပခဝေဒနာဒီသောတာတို့ခန္ဓာတို့စေဝါတို့ကာယတို့မနာတို့ဒါတွေလည်း ၃မျိုး၃မျိုးစီဖြစ်တာနော်၃၆လေး၁၈တောင်ဖြစ်သွားဒီဝေနာမမှတ်နိုင်ဘူးဆိုဒီမှာတဏှာလာဖြစ်တယ်ဒီတဏှာမှာလည်းဘုန်းကြီးတို့မှတ်နိုင်ဒီအတန်ဒီအစင်းလေးမြင်မြင်ตาရနှစ်သက်နေရင်နော်ဒါမှတ်မယ်ဒါလေးပေါ်ပြီးပြောဖြစ်ဖြစ်ပြမြင်နော်အတန်ကိုလည်းနားထောင်လို့ကောင်းတဲ့အတန်လေးဒီခံစားမှုတွေမကဘူးဒီအတန်လေးသဘောကျတာဒီအောင်ဖြတ်သွားနိုင်အနံ့လည်းဒီတိုင်းပဲရတာလည်းဒီတိုင်းပဲတဏှာဒီဖြတ်သွားနိုင်ဒီတဏှာထီအောင်မှတ်ရမယ်နော် အဲတော့ဒါကအခြေခံပေါ့ဗျာဒီအာယနာ12ပါးရှုမှတ်တဲ့နေ့တကယ်တမ်းကြတော့ဂိရိမာနန္ဒတုတ်ကတော့ဒီအာယနာ12ပါးပဲရှုခိုင်းတယ်တကယ်ဖြစ်စဉ်တွေကတော့ဒါတွေကတကူတည်းရပ်နေတာမဟုတ်ဒီတိအောင်တန်းသွားကြောင့်ပရိသတ်သမုပ္ပါဒ်ကလည်းဒါခဏခဏပြောခဲ့တယ်ပရိသတ်သမုပ္ပါမှာကြတော့လေတာလာယနာပြစရာဖတ်တော့ဟောဓွာရအနေဒီဖတ်တာကိုကြော်ပြောသွားဟောသွားဒါပေမဲ့လို့အစဉ်တိုင်းကဒီတိုင်းဖြစ်တယ်ဒီတိုင်းမှမှတ်မှာ နော်ဖတ်တာပိစာဝေနာဝေနာပိစာဒါနာဒါရိကြပြိဿသောဘနဲ့သွားကြိုက်ပြန်နော်ဒီမူရင်းဆဆကတုတ်ကိုခွန်ကြီးတို့ကလေ့လာထားမယ်ဒါနဲ့ပတ်သက်ပြီးခွန်ကြီးကတုတ်လေးတစ်တုတ်ကိုခြေခံပြောခြင်းလို့ပါနော်တုတ်လေးတစ်တုတ်ကဘာတုတ်လဲဆိုခွန်ကြီးတို့ပထမဓာရုခန္ဓောပမတုတ်ဆိုတော့ဓာရုခန္ဓောပမတုတ် တစ်တုံးကြီးဥပမာပေးထားပါဗျတစ်တုံးကြီးဥပမာ ပေးထားတဲ့တုတ်တတုတ်ဘုန်းကြီးတို့မာဝဲကတန်ရုပ်ပါဠိတော်မှာပါတယ်အဲ့ဒီဒါပထမဓာတုခန္ဓာပမာတုတ်ဒုတိယဓာတုခန္ဓာပမာတုတ်ဆိုနှစ်တုတ်ပါတယ်အဲ့ဒါကဘယ်မှာပါလဲတာလာယနာဝဲကတန်ရုပ်မှာပါတယ်ပါဠိတော်386မှာပါတယ် အဲ့ဒီတုတ်လေးကြောင်နေနေဒီအဲ့ဒီတုတ်လေးနဲ့ပတ်သက်ဒီကျင်ဒီအဲ့ဒီမှာလည်းပါနေတာပေါ့နော်ကျန်တဲ့တုတ်တန်လေးလည်းနာရအောင်အဲ့ဒီတုတ်တန်လေးပြောဖို့ရည်ရွယ်တာပါအဲ့ဒီတုတ်မှာဘာဟောလဲဆိုဘုရားရှင်ကကောတံမီမြို့ဂင်းကမြေကမ်းနားမှာတရင်တုံးနေတဲ့ချိန်မြစ်ထဲမှာတစ်တုံးကြီးတစ်တုံးမျောလာတာမြင်ရတာပေါ့ဗျာမြင်တဲ့အခါကျဘုရားရှင်ကအဲ့ဒီတစ်တုံးကြီးကြည်ပြီးတရားဟောတာပါရန်တို့အဲ့ဒီတစ်တုံးကြီးကိုကြည် သူကမျောလာတာတက်တော့ဘုန်းကြီးတို့ညာဘက်မှာသူပေါ်ပါတယ်အကုန်လုံးကဘုန်းကြီးတို့မူးမြစ်ထဲမှာသူကျွန်းတက်တယ်မျောချအဲ့ဒီဟိုကတိကတုံးနေတဲ့ကျိုးအရာတွေကခုတ်တွေပြတ်ယူကြတော့ဘောလေအစိုးရပိုင်းကဒီလိုပဲလုပ်အဲ့ဒီကျွန်းတက်တုံးနေသူတို့ပြမိုးကဆိုရင်ဒါတုံးနေတက်တယ်မျောချတော့အရင်နဲ့အောက်ပိုင်းကြီး အဲ့ဒီဥပမာပေးတာပါမြက်ကမ်းပဲခင်္ကမြက်ထဲမှာမျောပါလားတစ်တုံးကြီးရှင်သားတို့ဟိုမှာတစ်တုံးကြီးမျောလားမြင်လားမြင်ပါတယ်ရှင်ဗျာအဲ့ဒီတစ်တုံးကြီးဟာရေတွေဝင်ပြီးမပုတ်မဆွေးရင်တခါရတစ်တုံးကြီးကပွားနေလေရေတွေဝင်ပြီးတော့ပုတ်ဆွေးသွားပုတ်ဆွေးသွားရင်တော့သူကဒါအစင်တိုင်းရှိတာကိုဒီခင်္ကမြက်ကြီးကနောက်ဆုံးတော့ပင်လယ်ထဲရောက်သွားတာအဲ့ဒီ ဒီတုတ်တုံးကြီးဟာတဲ့ရေတွေဝင် ပုတ်ဆွေးသွားရင်တော့ဘယ်ဟိုခင်းကမြေထိရောက်မလဲပုတ်ဆွေးမှုရေတွေဝင်ပုတ်ဆွေးမှုမရှိရင်နောက်ဆုံးတော့သူကဘယ်ရောက်တော့ပင်လယ်ထဲထိရောက်သွားနိုင်တယ်ဒါဖြစ်နောက်တစ်ခုကရေလိုက်နေပုတ်လို့ဒီမှာဒီဘက်ကန်းကိုမတင်ခဲ့ရင်ဒီခါလေးလေးရေတွေမျောပြီးတော့ရေလိုက်နေပုတ်တဲ့ခါကျဒီဘက်ကန်းလည်းတင်နေဟိုဘက်ကန်းလည်းတင်နေအဲ့ဒါတွေကိုခေါ်တာပါရေလိုက်နေပုတ်လို့ဒီဘက်ကန်းကိုမတင်ခဲ့ရင် ရေလိုက်နေပုံဟိုဘက်ကန်းကိုမတင်ခဲ့ပဲတိအောင်ရောက်ပင်လယ်ထဲထိရောက်သွားနိုင်တယ်ပြီးတော့တုံးကအထဲထဲမှာရေတွေဝင်အပေါက်တွေရှိမှဆိုရင်လည်းပဲဒီတစ်တုံးကြီးရေတွေဝင်ပြီးတော့အောက်မနစ်မြုပ်ခိုင်းနစ်မြုပ်သွားရင်လည်းရေတွေဝင်ပြီးနစ်မြုပ်သွားရင်လည်းအောက်ထိမရောက်ပြန်အောက်ထဲမြုပ်သွားမှာရေတွေဝင်ပြီးမနစ်မြုပ်ခဲ့ရင်ပဲရောက်တော့ပင်လယ်သမုဒ္ဒရာထဲရောက်နိုင်တယ်ပြီးတော့လှိုင်းတွေပုတ်လို့ရေလေတောင်မှာဘုန်းကြီးတို့ မြစ်တွေဘာတွေမှာရှိတယ်ဒီလေကောင်မှာတောင်ထွန်းနေရတယ်ရှိတယ်နော်လိုင်းနေပုတ်လို့မြစ်လေကောင်မှာရှိတယ်တောင်မှာမတင်ခဲ့ရင်တောင်ထွန်းတဲ့နေရာမတင်ခဲ့ရင်ဒီတစ်တုံးကြီးဟာပင်လယ်သမုဒ္ဒရာတွေရောက်နိုင်တယ်နောက်ဆက်မင်းလူတွေကဒီတစ်တုံးကြီးကိုဒီထဲမှာတော့ထင်းလို့ပြောတော့ဗျာဘယ်ဟောမှာလဲအိမ်နေစောက်ဖို့ရအတွက်ဒီကျွန်းသစ်တွေပါလို့ဆိုဒီခွဲကြတာပဲနော်ဘုန်းကြီးတွေသိအကြောင်းလောက်ကြတာအဲ့ဒါမျိုးတွေ လူတွေကထင်းဖြစ်မဆဲယူခဲ့လင်နော်အိမ်ဆောက်ဖို့ကြောင်းဆောက်ဖို့မဆဲယူခဲ့လင်ဒီတစ်တုံးညပင်လဲသမုတ်ရတယ်ရောက်သွားနိုင်တယ်ထင်းဖြစ်ဆဲလိုက်တော့ဟုတ်လားအိမ်ဆောက်ဖို့ကြောင်းဆောက်ဖို့ဟုတ်လားအသားဖြစ်ဆောက်လိုက်ဆဲရင်တော့ဘယ်ရောက်တော့နော်နောက်ပြီးတော့ထင်းဖြစ်သုံးဖို့တစ်ဖြစ်ပေါ့ဗျာမဆဲခဲ့ပြီးတော့ကနတ်တွေကအလိုရှိလို့ မတည်ခဲ့ရင်နတ်တရားလိုရှိလို့တည်ယူလိုက်ရင်လည်း तू ကဒီဒီနတ်တရားလည်းလိုချင်တာပဲဒီထင်းနေတက်တယ်နော်အသာကောင်းကောင်းတချို့တက်တုံးနေကြတော့နန္တာတွေပါရှိမှာအဲ့ဒါမျိုးကြသူတို့ကြိုက်တော့ယူမှာအဲ့ဒီနတ်တရားအလိုရှိလို့မဆဲယူခဲ့ရင်တော့ဒါပင်လည်းတော့နတ်တရားဆဲယူတော့မရောက်တော့ဘူးပြီးတော့ဒီမူးမြစ်ထဲတို့မြစ်တွေထဲမှာလည်းဝဲတွေရှိတယ်ချိုးရဝဲဘုန်းကြီးတို့မူးမြစ်ဆိုအောက်ကသဲတွေချိုးကြနုံးတယ် ဒီဝဲတွေစုပ်ရင်အောက်ထက်မှာနစ်မြုပ်သွားရေဝဲကမစုပ်ဖဲမစုပ်ယူခဲ့ရင်တော့တဲ့ဒီတတုံးကြီးဟာဒီဂင်္ဂါမြစ်ရေစည်းတိုင်းဘယ်တဲ့ရောက်ပင်လယ်သမုဒ္ဒရာလည်းရောက်နိုင်တယ်။ဘာကြောင့်မို့လဲဆိုရင်တဲ့ဂင်္ဂါမြစ်ရေတွေကပင်လယ်သမုဒ္ဒရာတွေကိုစီးဝင်သွားနေလို့ဖြစ်တယ်။ဒါဥပမာပေးတာပါဗျာ။ခုဘုန်းကြီးတို့ဘုန်းကြီးတို့တွေယောဂီတို့တွေဘာလို့တရားအထုတ်နေကြလဲ သမထပဲအာထုအာထုဝိပဿနာပဲအာထုအာထုဘာနဲ့အာထုလဲမဂ်ခင်၈ပါးလမ်းစဉ်နဲ့အညီအာထုအာဒီမှာတော့တမ္မာဒိဋ္ဌိတိကထားပြောတာတကယ်တမ်းကျမဂ်ခင်၈ပါးပါထို့တူပဲတဲ့သမထဝိပဿနာဖြစ်စေသမထဖြစ်စေတရားတွေကိုမဂ်ခင်၈ပါးနဲ့အညီနီးမှန်လမ်းမှကျင့်ကြံဒါကဘာပြောလဲဆိုဘုန်းကြီးဓမ္မစကြာတုတ်ကိုထောက်တာပဲဓမ္မစကြာတုတ်မှာကျတော့ ဟုတ်လားဘယ်တရားကျင့်ရမယ်လို့တော့မပါဘူးဘုရားရှင်က သူ့ဖြစ်ပြပြောတာတော့အာနာပါနကျင့်ပြီးတော့အာနာပါနလမ်းစဉ်ကိုမိမာနမှာမဂ္ဂင်၈ပါးလမ်းစဉ်နဲ့ကျင့်ပြီးတော့သစ္စာလေးပါးသိမြင်သွားတယ်ဒါဆိုလို့ရင်အဲ့ဒီမှာမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်အမှန်နဲ့ဓမ္မစကြာတော့ကိုထောက်ကြည့်လိုက်မဂ္ဂင်၈ပါးလမ်းစဉ်နဲ့မညီတဲ့ကျင့်အမှားတယ်အဲ့လိုမှတ်တာ အဲတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီနိမန်လမ်းမှာကျင့်ကြံအားထုတ်နေတဲ့သင်ချစ်သားတို့ဟာနိဗ္ဗာန်ကိုရောက်နိုင်တယ်။ဘာကြောင့်မို့လဲဆိုတော့တဲ့ဒီနိမန်လမ်းမှာနဲ့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်တဲ့အကျင့်ဟာနိမန်လမ်းမှာဖြစ်တဲ့အတွက်နိဗ္ဗာန်ကိုရောက်ဆုံနိုင်လို့ပဲ။အဲ့ဒီမှာမှတခါရဟန်းတော်တွေကမေးကြတယ်ခုနကဘုရားကဥပမာလေးတွေပြောပြောသွားတာကိုဒီတစ်တုံးကြီးဟာ ပုတ်ဆွေးမှုမရှိခဲ့ဘူးဆိုရင်ပုတ်ဆွေးရင်လည်းသူကပြက်စီးသွားတယ်ဟုတ်အတွင်းမှာဒီတစ်တုံးညာအတွင်းမှာပုတ်ဆွေးမှုမရှိဘူးဆိုရင်ပင်လည်းသမုဒ္ဒရာရဲ့မျောပင်လည်းရောက်သွားနိုင်တယ်ပေါ့ပုတ်ဆွေးမှုရှိရင်တော့မရောက်ဘူးဒီလိုပဲယဟန်တဏ္ဍာမှာယောဂီတဏ္ဍာမှာပုတ်ဆွေးမှုမရှိရင်တော့ဒါနိဗ္ဗာန်ရောက်နိုင်တယ်ပုတ်ဆွေးမှုမရှိတာဆိုတာဘာပြောရလဲဆိုသီလမရှိတာပဲသီလကျိုးပြတ်တာ အနည်းဆုံး၅ပါးသီလတော့ပြည့်စုံရမယ်ယဟန်ဆိုယဟန်သီလပြည့်စုံရမယ်ကိုရင်ဆိုကိုရင်သီလပြည့်စုံရမယ်သီလမရှိတဲ့ပုဂ္ဂိုလ်ဒါပုတ်ဆွေးမှုနဲ့နိုင်တာသူသီလတွေပြက်ပြက်စီးသွားပြက်စီးနေတာသီလမရှိတဲ့ပုဂ္ဂိုလ်ကိုပုတ်ဆွေးမှုလို့ပြောတယ်နော်သီလပြက်စီးသွားတဲ့ပုဂ္ဂိုလ်မျိုးတရားများနိုင်မှုဒါနဲ့ပြန်ကြဘုန်းကြီးပြောဖို့ရှင်သီလဝိသုဒ္ဓိဖြစ်မှာစိတ်တဝိသုဒ္ဓိကဖြစ်တော့သီလဝိသုဒ္ဓိမဖြစ်စိတ်တဝိသုဒ္ဓိမဖြစ်ဘူးကိုကျူးလွန်ထားတယ် ဖြစ်နိုင်ဘုန်းကြီးတို့တနည်းကယောဂီတွေကိုပြောပြပါသေးတယ်ရှင်အင်္ဂုရိမာလာကြီးနော်လူတွေတတ်ခဲ့တာတရားထိုင်တဲ့ခါကျဒါတွေပြန်ပေါ်တာပဲသူတတ်ခဲ့တာဘယ်လိုမှထိုင်လို့မရဘူးကြိုးစားထိုင်တာပဲအကြာကြီးပဲဒုက္ခဖြစ်ရှာသူဆိုပြင်းထန်ကြင်တာပဲတကူရှိတာကဒီမကောင်းတာလုပ်တဲ့ပုံကောင်များနော်သူများမကောင်းတာလုပ်နေသူများလည်းလုပ်တယ် ကောင်းတာလုပ်ရပြီလေသူကသွားသွားမဲ့လမ်းကဒလန်းနဲ့ရှိတယ်ဆိုငါတည်သွားမကောင်းတဲ့ပုံကရောက်တော့မှသူအတင်းချတာအဲ့ဒါလည်းပါခြင်းပါလွတ်အောင်လုပ်တာသူကလည်းလူတွေကလည်းအများကြီးတတ်လာဆိုတော့အဲ့မှာအပြတ်လောက်တာကြုံတာပဲသူထိုင်လိုက်ရမြန်နေမျက်စိပိတ်တာနဲ့များသူတတ်ခဲ့တာတွေချိုးလူတွေမသေးခြင်းတော့တောင်းမှန်တယ်ဘလို့တောင်းမှန်တောင်းမှမရောက်တတ်လက်ဖြတ်ယူတာပဲလက်ညှိုးဖြတ်ယူတာအကုန်ပြန်ပေါ်တာ အဲ့လိုမျိုးတွေဖြစ်တတ်တယ်ပြောချင်တာကဒါကလူဘွားတော်ကဘာသူကရဟန်းဘွားရတော့မတတ်ပါဘူးလူဘွားတော်ကမလုံခဲ့တာတောင်မှဒီရဟန်းဘွားကြပြန်တော့ကရဟန်းဘွားမှာသူသီလပြည့်စုံနေဖခင်အဲ့ဒါနဲ့ပြန်ဟောခဲ့တာအဲ့ဒါကြောင့်သီလပြည့်စုံတော့ရတယ်နော်သီလပြည့်စုံမှဒီမှာ အောက်ဆုံးမှာသီလဝိသုဒ္ဓိနော်သီလဝိသုဒ္ဓိဖြစ်မှနော်ဝိသုဒ္ဓိကဒီလိုဒီလိုတက်သွားတာနော်နောက်ဆုံးညာနာဝိသုဒ္ဓိသီလဝိသုဒ္ဓိဖြစ်မှဟောဒီမှာစိတ်တဝိသုဒ္ဓိဖြစ်တယ် သီလဝိတ္တုဒ္ဓိဖြစ်ပြီးစိတ်တဝိတ္တုဒ္ဓိဖြစ်ဖို့ဆိုရင်စိတ်တဝိတ္တုဒ္ဓိဆိုတာနိဝရဏတွေကင်းတာကိလေသာတွေကင်းတာကိုပြောတယ်အဲ့တော့အာနာပါနာနဲ့ဓကမထာပေါ့ဗျာဒီမှာကာနုပဒနာဘိုင်မှာ14မျိုးရှိတာဒီအာနာပါနာနဲ့ဓကမထာကြာရရွေးနိုင်ရွေးတဲ့အခါမှာစမှတ်ခါစားတမာရီရအောင်စိတ်စင်ကြအောင်လုပ်ရတယ်နော်ပေါ်သမျှအာရုံနဲ့မမှတ်ရအောင်ဝိပဿနာမှတ်သည့်အတိုင်းမှာဘုန်းကြီးတို့ဆရာတော်ကြီးတွေ သူကနီးခံငယ်ဘူးပါတယ်ဗန္ဓိရာယမဆရာတော်သူတို့ဝါယောဒဖောင်းပင်သင်ပင်မဲ့လို့လေသူတို့ကဒီအာယုတစ်ခုတည်းရအောင်မှတ်ခိုင်းတယ်တပါရီရအောင်မှတ်ခိုင်းတယ်တစ်ခုတည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မဟာဗောဓိမြန်ဆရာတော်ရဲ့သူ့ရဲ့ဘဝကဏခီးချမ်းစာအုပ်ဖတ်ကြည့်လိုက်အိမ်မှာသူ့ရဲ့ဘဝဖြစ်စဉ်ကိုယ်တွေရေးထားတယ်သူကမဟာဇီဝသွားထုတ်တယ်ပဏိတာယမဆရာတော်ရဲ့တင်တာပဲဝါယောဒကိုအဓိကထားကြည့်ခိုင်းတာပဲ ဒီခိုင်းတော့တမာရီရပြီဆိုမှသူကဝိပဿနာပြောင်းတာကောင်းတယ်တမာရီမရဘဲနဲ့ဝိပဿနာရှုနေဒီဝိပဿနာဉာဏ်နဲ့မဖြစ်ဘူးဗျအဲ့ဒါကိုပြောချင်တယ်စိတ်တော်ဝိသုဒ္ဓိဆိုဘလောက်ဒီစင်ကြောင်းခြင်းနိဝေနတွေကင်းတော့နော်ကိလေသာတွေထိုက်လျောက်ကင်းတော့အာယုဏမစိတ်ကတ်သွားရင်ဒီနိဝေနကင်းမှာတဏှာထိုင်တဏှာလုံးကနေကင်းသွားတယ်အဲ့ဒါမျိုးပြောတာနော်အဲ့တော့ဒီတော့ရပဲပြောကြအောင်နော်ဒီတော့ရ နံပါတ်1ဒီသီလမရှိတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်တွင်းမှာပုတ်ဆွေးမှုရှိတဲ့ပုဂ္ဂိုလ်ဒါကြောင့်မို့သီလကင်းညာပုဂ္ဂိုလ်အားမှတ်သားတွင်းပုဂ္ဂိုလ်အတွင်းထဲမှာပုတ်နေတဲ့ပုဂ္ဂိုလ်သီလမရှိတဲ့ပုဂ္ဂိုလ်အတွင်းထဲမှာပုတ်နေတဲ့ပုဂ္ဂိုလ်ဒီလိုမှတ်ထားမယ်နော်အတွင်းထဲမှာပုတ်နေရင်လည်းပဲသီလမရှိရင်လည်းပဲတရားမရနိုင်ဘူးမဂ္ဂင်၈ပါးလမ်းစဉ်နဲ့ဘလောက်ကျင့်ကြမရနိုင်ဘူးလို့ဒါဖရာဟောတာပါ နောက်တစ်ချက်နော်ဒီတစ်တုံးကြီးဟာ ရေလိုက်နေပုတ်တော့ဒီဘက်ကန်းလည်းတင်နိုင်တယ်ဟိုဘက်ကန်းလည်းတင်နိုင်တယ်နော်ဒီဘက်ကန်းတင်တယ်ဆိုတော့ဘာလဲဆိုတော့အိမ်မှာဥမာပေးတာကလိုက်နေပုတ်လို့ဒီဘက်ကန်းမတင်ခဲ့လိုက်နေပုတ်လို့ဒီဘက်ကန်းတင်တော့ဒါဘာသွားလဲအစ္ဆဒိကယနာ6ပါးကိုပြောတာဒီဘက်ကန်းဆိုတာနော်အတွင်းအာယနာ6ပါးကိုပြောတာတွင်းအာယနာ6ပါးခုနသိခဲ့ပြီမျက်စိနားလျှာကိုယ်စိတ်နော်ဒီတွင်းအာယနာ6ပါးပေါ်မှာ လိုက်ပုတ်တယ်ဆိုတော့ဘာလဲဆိုဒီဟာလေးတွေသဘောကျနေပါဗျာနော်မင်းကလေးတွေအခုကကတော့ယောက်ျားလေးလည်းပြင်ညာတော့အချောက်တွေပြက်ကုန်မျက်စိလေးတွေလှလှပပလေးပြင်ညာမျက်ခုံးလေးတွေပြင်ညာခွဲကြစိတ်ကြနဲ့စုံနေရပဲလောက်ကြနော်မျက်စိကိုလှမျိုးမျိုးပြင်အယောင်တွေမျိုးမျိုးချဲဒါမျိုးပြတာအဲ့ဒါနှစ်သက်နေတာအဲ့ဒါလိုက်ပုတ်ခံရတာမှန်လေးကြည့်ပြီးသဘောတွေကြား နေရွယ်လေးလည်းပညာနေရွယ်လေးလည်းပေါက်လေးပေါက်မျိုးစုံတက်ကြပန်ညပါလေနော်ဘုန်းကြီးတို့ဒီမှာရှိတဲ့အမုံမေးမှာတခါဒုံလဘရန်ကန်သွားခေါင်းလေးတယောက်ကဒါဟုအမြဲတမ်းငကလေးကပါသူအသေးတတ်တာဖြုတ်လို့မြောင်မေးကဘုန်းကြီးဖြစ်တော်မူတူငကနဲ့ပါနဲ့ဆိုဓာတ်ပုံရိုက်ဒီဘက်နှစ်ရွက်ကိုမရိုက်ကြနဲ့လို့ပြောရတယ်သူကဖြုတ်မှမရတာနှစ်ရွက်ကိုလှအောင်လုပ်တာနှစ်ရွက်ကိုဆွဲတာညှိတာအဲ့ဒါလှိုင်းပုတ်ခံ သူမဖြုတ်နိုင်တော့ဘူးနှခါနာတာလေးလောက်ပေါင်းခွဲတာစိတ်တာလေးလောက်ကြတယ်နော်ဒါဒါနှစ်သက်ตายရတော့ပါဇာလေးတွေလောက်ပေါင်းလောက်ကြတယ်ပါဇာတော့လောက်နှုတ်ခမ်းတွေခွဲတာစိတ်တာလေးသွားလေးတွေလှလှပါပါပြင်တာလေးပေါ့ရှားတွေကိုဟောလားတချို့အပေါက်ပေါက်ပြီးဟောလေးအခုခေတ်ကဘာတွေလဲတက်ကြတယ်ပေါ့ဒါတွေပြင်တာပေါ့ဗျာကိုယ်ခန္ဓာကိုချိုးစား လှပအောင်ဝနေတဲ့ပုဂ္ဂိုလ်ပိမ့်ပိမ့်လေးတွေဖြစ်အောင်ဒါတွေပြုပြင်ကြတယ်နော်ပြီးတော့စိတ်ကူးတွေနဲ့အတွေးတွေနဲ့ချိန်ကုန်းတာမျိုးတာဒါပါလေဆိုတော့လှိုင်းပုတ်ခံလှိုင်းပုတ်တဲ့ခါကျဒီဘက်ကန်းတင်တော့တာပဲဒီဘက်လှိုင်းပုတ်လို့ဒီဘက်ကန်းတင်တယ်ဆိုတာကဒီအာနာ6ပါးအတွင်းအာနာ6ပါးပေါ့နှစ်သက်သဘောကြနေရပြောတာမမှတ်ရင်နှစ်သက်တယ်နော်မှတ်ရမယ်ဒီမျက်စိမှာလည်း ကိုမှန်ကြည့်တဲ့ခိုက်တံရဘာပဲဖြစ်ဖြစ်ဒါတွေမှများသောအားဖြင့်ဒီအစင်းနဲ့တိုက်ဆိုင်လာတဲ့အခါမှာစင်းနဲ့မျက်စိတွေ့ဆုံတိုက်ဆိုင်လာတဲ့အခါမှာကိုယ်မျက်စိလည်းမှတ်နိုင်တယ်ဒီအစင်းလည်းမှတ်နိုင်တာပေါ့နော်ဒီမှာတော့အတွင်းအာရဏ6ပါးတော့ဒီမျက်စိကို မှတ်မယ်လို့ဆိုလို့တယ်မျက်စိကြည်လိုက်တော့မျက်စိတော့ဘယ်မြင်လိမ့်မှာလဲပူတာရေးတာပဲမြင်ရမယ်တောင့်တာတင်းတာပဲအဲ့ဒါပဲပေါ်ပြီးပြောက်ဖြစ်ဖြစ်ပြမြင်အောင်မှအနတ္တမြင်အောင်မှဒုက္ခမြင်အောင်မှ အဲအဲ့ဒါအတွင်းအာရဏ6ပါးအတွင်းအာရဏ6ပါးကိုမမှတ်ရင်တော့ဟုတ်လားလိုက်ပုတ်ခံရတာပဲဒါလေးနှစ်သက်ပြီးတော့တရားတွေလွတ်သွားတာအဲ့ဒီတည်းမှာအတွင်းအာရဏဒီမနာရဏဒါဆိုးတာပဲအတွင်းအာရပေါ်တယ်အတွင်းစိတ်อืมစိတ်ကူးတွေတော့ဘဝင်စိတ်ဒီမှာတော့ဘဝင်စိတ်ဆိုအိပ်ပျော်တဲ့သဘောမျိုးဖြစ်မှာပေါ့တကယ်လို့ဘုန်းကြီးတို့ကဒီအာရဏ6အတွင်းအာရဏ6ပါးမမှတ်ရင် မမှတ်နိုင်ရင်တော့ဒါ လှိုင်းပုတ်လို့ဒီဘက်ကတင်ပြီးတော့ကိုလိုရခေးမြောင်နိဗ္ဗာန်မရနိုင် မမှတ်ရင်နိဗ္ဗာန်မရမှတ်မှနိဗ္ဗာန်ရဘယ်လိုမှတ်မလဲနေသဒုက္ခနာတမြောင်မှတ်နောက်တစ်ခုလှိုင်းပုတ်လိုက်ရင်ဟိုဒီဘက်ကတင်နိုင်တယ်လို့ဟိုဘက်ကလည်းတင်နိုင်တယ်အဲ့ဒါဘာလဲဆိုဗေဒာယနာ6ပါးကိုပြောတာဒီဒီအောင်6ပါးနဲ့ပတ်သက်ပြီးတော့ဟောကောင်းတဲ့ဆင်းလေးမြင်လဲသဘောကျမကောင်းတဲ့ဆင်းလေးမြင်ပြန်တော့လဲဟုတ်လားမကြိုက် အဲ့ဒါမျိုးဖြစ်တာလောဘဒေါသတွေဖြစ်တတ်တယ်မမှတ်လို့ရှိရင်ဟောတကယ်လို့ကောင်းတဲ့ဆင်းလေးတွေဆိုဟိုကြည့်လို့မဝနိုင်ကိုဆို Facebook တွေ TV တွေစာရီတွေပေါ့လေကြည့်လို့အာမရနိုင်လဘမန္တမယကြည့်လို့ကို အာမရနိုင်ဒါမျိုးဖြစ်တော့ဒါကအစိမ့်ပါရောမမှတ်တတ်တဲ့ဒီလိုဖြစ်တာအတန်းကိုနှစ်သက်သွားကြတဲ့ပုဂ္ဂိုလ်အတန်းတချင်းတန်လေးတွေနားထောင်လို့ကိုအာမရနိုင်ဘူးဟောတငိမ့်ငိမ့်နဲ့ နော်အဲ့လိုတချို့အဲ့လိုအသင်တချင်းစာနားထောင်နေယထာလံဖြတ်ကူလို့သေကုန်တာကိုလားကိုဟကိုနကြနဲ့နားထောင်နေယထာလံမှမသိဒါကအတန်အာယုံကြောင့်မို့ဒုက္ခဖြစ်တာနော်အစင်းအာယုံကြောင့်လည်းဒုက္ခဖြစ်တာတွေအများကြီးပဲအနတ်အာယုံကြောင့်ဒုက္ခဖြစ်တာတွေလည်းအများကြီးပဲနော်အနံလေးတွေရေမွေးမျိုးမျိုးလေးတွေတုံနေရရင်သဘောကျမကောင်းတဲ့အနံတွေရှူဝအနံရည်လည်းဒုက္ခတွေဖြစ်တော့သဘောမကျတာဖြစ်တာ ပြီးတော့စားစရာနော်စားစရာတွေမျိုးမျိုးစားတောင်းနေကြတယ်ဘလောက်စားစားနောက်ရက်တွေပဲစားနေဘယ်တော့မှမပြီးနိုင်အဲ့ဒါမျိုးတွေနောက်ဖုဒ္ဓဘာရောအတွေ့အထိအသုံးဆောင်နေပေါ့ဗျာအိမ်ကောင်းကောင်းကားကောင်းကောင်းအိုးစားကောင်းကောင်းပေါ့အိမ်ကောင်းကောင်းနေရမယ်ကားကောင်းကောင်းစီးမယ်အိုးစားတွေမယူအောင်တစ်မျိုးပြီးတစ်မျိုးဝတ်မယ်လက်ဝတ်လည်းလက်ဝတ်တန်စာတွေဒီနိုင်ငံမှာလက်ဝတ်တန်စာဝတ်တာရှိတော့ရှိပဲနေပါဒါပေမဲ့လို့ပစ် ပေါ်ပင်ပစ္စည်းတွေပေါ့နော်အိုင်ဖုန်းတွေအိုင်ပက်တွေအသက်ဆန်းတွေကလေးတွေအသက်ဆန်းတွေတကူပြီးတကူသုံးချင်နေကြတာသုံးလို့ကိုအားရတဲ့တင်းနေနဲ့မရှိဘူးပေါ့ဗျာဒါကပဲဗိဓာယနာပေါ်မှာနှစ်သက်နေတဲ့သဘောတွေနော်အဲ့ဒီမှာစိတ်ကူးရင်လို့မဆုံးဘူးတွေးတွေမဆုံးဓမ္မယုံနော်တရားရှုမှတ်နေဒီအတွေးတွေတိတ်ပေါ်ကောင်းတဲ့အတွေးတွေပေါ်တယ်မကောင်းတဲ့အတွေးတွေပေါ်တယ်မှားတယ်မမှားရင်တော့တရားမရဘူးဗျာ တရားမရတော့လှိုင်းပုတ်ပြီးဒီဘက်ကန်းတင်သွားတစ်တုံးကြီးများလို့တင်သွားတဲ့သဘောမျိုးပဲအဲရှေ့ဆက်လို့မရတော့အဲ့ဒါကိုပြောပါ နောက်တစ်ခုကတော့ရန်တော်တွေကရေဝင်ပြီးမမြုပ်ခတ်ရင်ဘာပြောရလဲဗျဒီတစ်တုံးကြီးကရေဝင်ပြီးမမြုပ်ခတ်ရင်ဘာပြောရလဲတချို့တစ်တုံးတွေကြအပေါက်တွေပါလေရှိတော့အဲ့ဒီရေဝင်သွားတစ်တုံးကြီးဖြည်းဖြည်းနဲ့မြုပ်သွားအဲ့ဒါဘာလဲဆိုခုနအာယုန်တွေပေါ်မမှတ်ဘူးဆိုရင်နှစ်သက်တာပေါ့ဗျဆွဲလန်းတာပေါ့ဆွဲလန်းတဲ့တဏှာဖြစ်လာ ဒီအာယုံတွေပေါ့မှာနော်ဓာတ်ရိုက်ပြောရင်တော့ဟောသာသာသမီရောသာသမီပေါ့နှစ်သက်မြန်တို့တာမြေရှိတော့မြေပေါ်မှာနှစ်သက်မြန်ဘုန်းကြီးတွေလည်းကျောင်းကြီးတော့ကျောင်းပေါ်မှာနှစ်သက်မြန်တို့တာအိမ်ရှိတော့အိမ်ပေါ်မှာနှစ်သက်မြန်တို့တာပေါ့နော်အဲ့ဒီတက်ရှိတက်မဲ့အရာတက်မဲ့ပေါ့ဗျာတက်ရှိတက်မဲ့အရာတွေပေါ်မှာနှစ်သက်ဆွဲလန်းနေနှစ်သက်တော့ဆွဲလန်းနေပေါ့ဆွဲလန်းတော့ခွာလို့မရကြမြုပ်တော့တာပေါ့ဒါကြောင့်မို့အဲ့ဒီလေးတွေးတာတည်းဘုန်းကြီးတို့ ဒကာကြီးတို့ဓမ္မကြီးတို့လည်းတွေးပါတယ်ချို့ကြမြီးလေးတွေတတိရတော့ရိတ်တာဝင်တော့မြီးလေးငါမရှိရင်တော့မပြစ်ပါဘူးဆိုအိမ်ပြန်ပြေးရောဘုန်းကြီးတို့စာစနိုင်ဘုန်းကြီးနဲ့ကြုံမှုတယ်ရိတ်တာလားတရားတော်စာစနိုင်စိတ်မချလို့ဆိုပြန်ပြေးရောတကယ်တော့ကျတော့ तू မရှိလည်းပြစ်တာပါဒါပေမဲ့ तू စိတ်ကဒီပေါ်မှာตายာနှစ်သက်နေတော့မရဘူးဗျာအတရားတွေတော့ရောဖြတ်ဖို့မလွယ်ဘူးနော်ဒါရောဖြည်းဖြည်းချင်းဖြတ်နိုင်အောင်ကြိုးစားဖြည်းဖြည်းချင်း နောက်ဆုံးတော့ဘုန်းကြီးတို့ဘယ်လိုစဉ်းစားလို့ရလဲဆိုဒါတော့ကလည်းတယောက်တည်းနော် သွားတယ်တည်တဲ့ခါကျတဲ့တယောက်တည်းတည်ကြမှာပဲထားခဲ့ရမှာပါဒီဟာဒီအကုန်လုံးဘုန်းကြီးတို့လည်းကြောင်းကန်နေဘလောက်ပဲပိုင်ဆိုင်မှုရှိနေလဲကုန်ထားခဲ့ရမှာပြီးတော့ကိုတယောက်တည်းသွားမှာအဲ့လိုဆင်ញင်လိုက်တာပေါ့နော်အဲ့ဒါဆိုရင်တော့သူတို့ဘောတန်ရောစင်ဖြတ်လို့ရတယ်ဘို့လို့ဆိုရင်တော့ကိုမငါမရှိမဖြစ်ဘူးငါမရှိမဖြစ်ဘူးနဲ့ဒီလိုနဲ့ပဲချိန်ကုန်သူတို့အတွက်ချိန် ကိုယ့်အတွက်မလုပ်ဖြစ်ဘူးပေါ့ဗျာအဲ့ဒါကိုဘုရားကပြောလဲဒီတစ်တုံးရဲ့ရေဝင်ပြီးနစ်မြုပ်သွားတာအဲ့ဒါနဲ့ချိန်ကုန်မနေနဲ့အဲ့ဒါတွေစွန့်လွတ်နေအောင်ကြိုးစားဒီတန်ရောစရာလူတိုင်းရှိတော့မိသားစုတန်ရုံစဉ်ဒါကိုယ့်အကိုပဲဖြတ်နိုင်မှပြတ်တယ်ကိုယ့်အကိုမဖြတ်နိုင်ရင်မပြတ်ပါဘူးနောက်တစ်ခုကဒီရေလိုင်းတွေပေါ်ကမြစ်လေကောင်မှာကျွန်းတောင်ထိုးနေတာရှိတယ် ဒီလိုက်နေပုံရင်ဟိုဘက်ကန်းတင်တယ်ဒီဘက်ကန်းဒီအလဲကောင်းမှရှိတဲ့တောင်ပေါ်မှာလည်းသွားတင်နိုင်တယ်ဒီလဲကောင်းတောင်ပေါ်မှာအဲ့လိုမတင်တော့ရေရပင်နဲ့သမုဒ္ဒရာတွေရောက်တော့အဲရေလဲကောင်းရေလိုက်နေပုံလို့ရေလဲကောင်းကတောင်တင်တယ်ဆိုတော့ဘာပြောရလဲဆိုတော့လူတိုင်းလူတိုင်းကသူကလေရွယ်တဲ့ချင်းပညာသင်ကြတော့ဗောလေနောက်တော့အလောက်ကိုင်းတွေရာရာလူတွေရာအာနာတွေရှိတခုတည်းအောင်မြင်လာရင်ဘုန်းကြီးလည်းမထူပါဘူး တရားပြတာတရားဟောအောင်မြင်တာမာနဝင်တာပြောတာအာနာရှိအာနာမန်တက်တာပစ္စည်းရှိပစ္စည်းမန်တက်တယ်ပညာရှိပညာမန်တက်တယ်နော်ကိုယ်လုပ်ငန်းတစ်ခုအောင်မြင်လာရင်မန်တက်တယ်ပြင်ဒီအမှုပညာပဲဖြစ်ဘာဖြစ်ဖြစ်မန်တက်တာအဲ့လိုမန်တက်လာရင်မန်ဝင်လာရင်ဘာဖြစ်အောက်ချေလွတ်လာသူများထင်မြင်သေးလာတယ်နေစားမဆက်ဆံလား ပြီးတော့ဆက်ပြီးမလေးလာတော့ဘူးဗျာအဲ့မှာသူ့လုပ်ငန်းတွေရပ်သွားတော့မာနဝင်ဒီတရားလည်းအတူတူပဲနော်မာနဝင်သူကရပ်သွားပြီရှစ်ဆက်သွားလို့မရသူမတိုးတက်တော့အဲ့နဲ့ရပ်သွားရမာနလည်းတမာရီကိုနှောက်ရှက်ဖြစ်စေတယ်မင်းဟိုတနေ့ကဘုန်းကြီးတောက်တက်တောက်နဲ့ယူပြောခဲ့မာနရှိတဲ့ပုဂ္ဂိုလ်ကတမာရီတဲ့ကြောင်းတရားတယ်တမာရီမရရင်ကြောင်းတယ်မှာမာနပါတယ်မာနခိုင်တမာရီကရှော့ကြသွားပြုတ်ကြသွားအကြောင်းသတိထားတယ် တတ်နိုင်သမျှတရားထုတ်တဲ့အခါကျကိုယ်မာနကိုချိုးနေချိုးနေပြီးတော့ဒီဒီသူသဖြင့်ပေါ်မာနတွေဝင်လာရင်ရှုမှတ်လိုက်ရင်နိုင်တတ်ပါကိုယ်မာနစိတ်လေးပြန်ပြန်ကြည်ပေးပေါ့သိအောင်လုပ်ပြီးသိပြီးတော့မာနလေးကပျောက်ပေါ်ပြီးပျောက်ပေါ်ပြီးပျောက်ပေါ်ပြီးပျောက်ဒီလိုတွေးရင်လည်းရပ်သွားပါဒီနေ့ကမာနကြစေခြင်းအပြက်ကိုမြင်အောင်ရှုပါအနေစာသဘောပေါ့အဲကြောင့်မဟုတ်ဆရာတော်ကြီးကတော့အသေးလေးတွေမြင်အောင်ကြည့်အခုဘုန်းကြီးတန် ဒါထောင်ချင်လဲပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါအသေးလေးခေါ်တယ်လုံးဝဤသေသွားတယ်ဥကောတိယဥကောတိတဆိုတော့ဘုန်းကြီးလုံးဝသေသွားပြီဆိုဒါအသေးကြီးပေါ့ဗျာဒါကြောင့်မိုးကုတ်ဆရာတို့ကြီးကဒီအသေးလေးတွေမြင်အောင်ကြည့်နိုင်အသေးကြီးကြတော့ရင်ဆိုင်ရဲတယ်လို့ပြောနော်အသေးကြီးကလာကြအောင်ပါနော်ဘယ်သူမှဆိုကြုံရအောင်ပါအဲတရားတွေများများရှုထားမှသဘာဝတွေလက်ခံထားမှဟောတော့မင်းငါမှဖြစ်ရလေခြင်းဆိုပြီးတော့ဒုက္ခဖြစ်တတ်တယ် တော့ဒီမှာဗာပြောချင်တာလဲရေလှိုင်းပုတ်လို့ရေလဲကောင်းတောင်းမှမတင်ခဲ့ရင်ဒီတုံးကြီးကပင်လယ်သမုဒ္ဒရာတွေရောက်နိုင်တယ်လို့ဘုန်းကြီးတို့တွင်တရားထုတ်နေတဲ့အခါမဂ္ဂင်၈ပါးလမ်းစဉ်နဲ့သမထဝိပဿနာတကူကျင့်ကြံနေတဲ့အခါမာနတွေမဝင်မိစေနဲ့သူတပည့်ကမ္မထမ်းရှားပေါ်မှာယောဂီချင်းချင်းပေါ်မှာ မာနတွေမဖြစ်စေနဲ့မလေးစားတာတွေမယိုသေးတာတွေထင်မြင်သေးတာတွေတရားပေါ်မှာလည်းထင်မြင်သေးတာတွေမယိုသေးတာမဖြစ်စေအောင်လေးလေးစားယုံကြည်နဲ့လုပ် ဒါဆိုရင်မာနတွေကြာပြီးတရားရနိုင်တယ်နိဗ္ဗာန်မညာဖွညာရနိုင်တယ်နောက်တစ်ခုကတော့လူတွေကဒီတစ်တုံးကြီးကိုထင်းအဖြစ်ဒီတုံးကြီးကိုထင်းအဖြစ်သုံးဖို့တစ်အဖြစ်မဆဲယူခဲ့ဘူးဆိုရင်ပင်လယ်သုံးဖို့တည်းဒီထင်းလုံးရရောက်သွားတယ်ထင်းအဖြစ်ယူမယ်တစ်အဖြစ်ယူမယ်ယူလိုက်ရင်တော့ဒါဖြစ်သွားတယ်ဆိုတရားမရနိုင် အဲ့ဒါဘာလဲဆိုဥပမာပေးတာပါတရားထုတ်နေတဲ့ချိန်မှာဘုန်းကြီးတို့ကိစ္စချင်းငယ်တွေကြုံတတ်တယ်ဗျနော်ဒီမိတ်ဆွေတငယ်ချင်းတွေတရားထုတ်တယ်ကြာမိတ်ဆွေလာဖွဲ့တာဘယ်မှာနေတော့ဘယ်မှာဘာလို့တော့ဘာညာနဲ့ဒီလိုပြောဆိုရိတ်တာတွေမှာအများဆုံးဖြစ်တယ်နော်ဒီမှာတော့ကိုကတော့ကိုရင်ကို online နဲ့အထုတ်နေတော့ဖြစ်နေတယ်ဒါတော့မှကိစ္စချင်းငယ်ပေါ်လာအဲ့ဒါမျိုးတွေလည်းဖြစ်တတ်ပါတယ် လူမှုရေးကိစ္စတွေပြောရန်ဆိုလဲဒကာဓမ္မတွေပင်ဖိတ်ဒါတွေလိုက်ပြီးချိန်ကုန်းနေတာမျိုးပေါ့အဲ့တော့ဟိုကြွားဒီကြွားနဲ့ကိုယ်လုပ်တွေပြတ်ထားအဲ့ဒါလည်းကြုံတယ်နော်ဘုန်းကြီးတို့မက်ဆာချူးဆက်ဒီဆရာသမားတွေဒီသွားအထုတ်တဲ့ချိန်ကလည်းဗမာပြည်သွားအထုတ်လဲဒီတိုင်းပါပဲကိုကတရားထုတ်ဖို့လာပြီအဲဒီဆွမ်းစားကွန်းစားလာပင့်ပြီဟိုကလာပင့်တရားလာပင့်တခါတော့လိုက်မြင်ဒုက္ခဖြစ်တော့တာဘယ်တော့မှရလို့ပြရအဲမဲ့ လက်မခံပဲနေရတယ်အဲ့ဒါမျိုးမှာလက်မခံတာတောင်းတခါတလေအကြောင်းမျိုးမျိုးကြောင့်လူဆယ်တာတွေကမျိုးစုံကြုံတယ်သူကကြီးညိုးလာရင်လေလာတွေ့ကြတာဟိုကြီးလဲကြီးစရာပေါ့တကယ်ဖြစ်ပြတကူမောင်းတော်မြေစင်းတော်ကသွားအထုတ်တော့ခုတပားเจ้าလေးနဲ့ထားလိုက်တာဘုန်းကြီးနောက်မှာဗမာပြည်ကဘုန်းကြီးတွေမိုးဘိုးရိပ်သာဆရာတော်တပားလည်းပါပါတယ်တကယ်ချင်းဘုန်းကြီးလိုက်ခဲ့တော့သွားအထုတ်ကြမယ်လေးလာကြမယ်ဟိုသူတို့ကနတ်ပြည်တွေဘာတွေဘာတွေ ရားတွေဖူးလို့ရတယ်သွားကြမယ်ပေါ့အဲ့လိုနဲ့သွားကြတာကပ္ပိယတယောက်ပါတယ်ဘုန်းကြီးကဘုန်းကြီးပေါင်း6ပါပေါ့ဘုန်းကြီးတရားနဲ့ပေးတာကျန်တော့ဘုန်းကြီးတပည့်တကယ်ချင်းဘုန်းကြီးပါပါအိမ်မှာတူတူအထုတ်တယ်အဲ့ဒီမှာဘာဖြစ်လာလဲဆိုတော့ဆိုရွာကတကာကြီးဒီမှာကြီးရိုးတာမိကဘုန်းကြီးတပါးလာအထုတ်တယ်ဆိုလာကြည့်ကြတာအများကြီးပွဲတော်ကြီးလာကြလို့ပြောမိကဘုန်းကြီးကဘယ်ဘုန်းကြီးမှလည်းမသိဘူးဘုန်းကြီးကတကြံတဲ့ဘုန်းကြီး ပြီးတော့သူကဓမ္မကိုတတ်တတ်မရှိဘူးဗျာဒီအကြောင်းလေးဒီဒီဒီရှစ်ပေခန်းလေးဒီအကြောင်းလေးထဲမှာပဲအထောက်အားစဉ္ညာချောင်းအောင်စေဂျန်တဲ့ကိုလေဟေးလို့သူတို့အမေကလာဘုန်းကြီးဖူးမြော်တယ်ဗျာကိုလိုတို့ကဒီနာအထောက်ကြဒီရောဟိုဘက်သွားပဲအကြောင်းဂျန်တဲ့ကိုလည်းပြစ်ထားတယ်နောက်တော့သိသွားတယ်သူတို့ကလည်းပါတယ်တဆင့်တက်လာဗျာဟိုဟာလေးလာကတ်ချတီးရတယ်အဲ့ဒီလို ဒါဘယ်သူမှမသိဘူးနော်ဘုန်းကြီးအဲ့ဒီများတစ်ခေါက်မှမရောက်ဘူးပဲအဲ့တစ်ခေါက်ပဲရောက်ဘူးလေအဲ့လိုကြံကြံပန်းပန်းဖြစ်တာအဲ့ဒါလူဆယ်တာလို့ခေါ်တယ်အဲ့ဒါမျိုးကကြုံတတ်တယ်နော်ခုနအလင်းရောက်နေပါမြန်တွေ့သွားဒုက္ခပဲဒါဆိုရာနာဆိုတဝုံးလိုက်တော့ဒီနေ့တေချတောင်းဒီလောကလို့လို့ဘာလို့ဆိုအဲ့ဒါလူဆယ်တာဗျအဲ့ဒါမျိုးအတိမခံရအောင်ကိုတိဖို့ကြင်တာနော်သူများမသိစေအောင်လူဆယ်တာမဖြစ်စေအောင် ယဟန်ဆိုရင်တရားတော်မတွေနဲ့ချိန်ကုန်တာယောဂီဆိုရင်ဒီမိသားစုတို့ဘာလို့ဖြစ်တတ်တဲ့အထုတ်နေတဲ့ချိန်မှာကြောင့်အေကိစ္စနဲ့လှုပ်ရှားတွေပါကြုံတတ်တယ်အရိတတိထားဖို့အဲ့ဒါလူဆယ်တာနတ်ဆယ်တာရှိသေးတယ်နောက်တစ်ခါနတ်ဆယ်တာဆိုတာကတော့ကိုယ့်အကိုနတ်ဘဝကိုတောင်းတပြီးတရားထုတ်တာမျိုးကိုလည်းပြောပါတယ်ဒီတော့မှာတော့တရားတွေအထုတ်တယ်သီလတွေစောင့်တည်တယ်ဒါမှမဟုတ် ုန်းကြီးတို့လက်တွေဘဝအနေနဲ့ပြောရင်နတ်တွေကသူတို့ကြည်ညိုနေတယ်အိမ်မက်တွေပေးတတ်တယ်ဟောဒါပြီးတော်ရံဘိုးဘယ်ကြောင့်ဘုန်းကြီးကဘာဖြစ်နေသွားဆုံးပုတ်လိုက်အဲ့လိုနဲ့ဟိုဟုတ်လားတော်တယ်နေဝင်သွားဆုံးပုတ်လိုက်ဆိုကိုကဒါရဟနာဆိုပြီးလားဆုံးကတ်တော့တာပဲလို့နဲ့ဒီဘုန်းကြီးဒုက္ခရောက်တာကိုအထုတ်တာတွေပြတ်တော့တာနော်အဲ့လိုမျိုးဒီရိုးရိုးသားသားနဲ့လောက်ကင်သွားတဲ့ဆရာတော်ကြီးမင်းကုန်းတီဗီကဆရာတော်ကြီးကြောင်းကြားဖို့တယ်အရင်တုန်းက မလွန်ဆန်းလို့သင်းဆိုမင်းငုံတိပိကဆရာတော်ကြီးစာဟောပါတယ်ဘုန်းကြီးတို့အဲ့တုန်းကရေဦးမှာနေတယ်မလွန်ဆန်းလို့သင်းမှာဆိုရင်ရေဦးကလှူလို့ရှင်သူကဆရာတော်ကြီးကိုယ်တိုင်လာလိုက်တရားဟောရှိစေချာတော့ဘယ်ဆရာတော်ညနေတလားစတက်စာချိန်ဘုန်းကြီးတို့အဲ့ချိန်မှာနာမည်ကြီးတော့မသိသေးဘူးအဲ့မှာသူရောက်လာမင်းကိုဆရာတော်ကြီးကစိတ်ချတော့တော့ဒီဘုန်းကြီးကတရားဟောကောင်းလောက်တယ်ဆိုပြီးဘုန်းကြီးသွားနာ မင်းကွန်းတိပိကဆရာကြီးကတစ်နှစ်မှာအေအော်ဒီတိုင်းမှာသွားဟောတယ်လို့ကြားပါတယ်ဟောတဲ့အခါကျတော့ဓမ္မကြီးတယောက်ကိုအိမ်မက်ပေးတာလေခုကြွလာတဲ့ဆရာတော်ရာရဟန္တာရှင်မြတ်ကြီးသွားဖူးသွားလူဆိုဓမ္မကြီးကဟင်းနေဆုံးနေချက်လာတယ်ပြီးတော့လူဘဝတ္ထုတွေလည်းယူလာပေါ့သင်သင်သင်္ကန်းတွေပါရောအစုံပေါ့ယူလာပြီးတော့၆သေးရတယ်ဆရာတော်ကညာကအိမ်မက်ပေးလို့ဆရာတော်ရဟန္တာဆိုလို့လာဘူးမြော်တဲ့ကတော့ဆရာတော်ရရိုးရိုး ရိုးရိုးသားသားဆိုဝန်မခံဘူးနော်ရိုးသားတဲ့ပုံကဝန်မခံဘူးမရိုးသားရင်တော့ตาညိတ်နေမှာဟောသူများတာတာကိုယ့်အကိုတာတာမဟုတ်တော့ဟောမရိုးသားသားဆိုတော့ဆရာတော်ကြီးအဲ့ချိန်မှာပြောင်းမှုပဲဆေးလေးကြိုက်တယ်မင်းကဆရာတော်နောက်ပိုင်းတော့မတော့တော့ပါဘူးအိတ်ထဲမှာရှိတဲ့ပြောင်းမှုပဲဆေးလေးကြီးထုတ်ထုတ်ပြီးတော့မီးညိပြီးတော့ဖွာပြီးတော့ဒကမာကြီးရဟန္တာဆိုဒီလိုပြောင်းမှုပဲဆေးလေးမတော့ဘူးပြလို့ဆို ကြိုးစားတဲ့အတိုင်းပေါ့ဒါကိုနတ်တရားဆယ်တဲ့ခါကျတော့တချို့ကြတာညိတ်နေလိုက်တော့အဲတော့ဘဝလာတရားလာဆိုတော့သူ့အလုတ်ပြတ်တာပေါ့ဗျာဘုန်းကြီးတို့အလုတ်ပြတ်တာပေါ့နော်အဲတော့တရားထုတ်နေတာအဲ့ဒါမျိုးတွေလည်းကြုံတတ်ပါတယ်တကုတရားထူးဆန်းနေကြုံတတ်တယ်နောက်တစ်ခုကဒီတရားလေးအထုတ်လို့တမာလေးတွေအကောင်းလိုက်နေဘေးရင်ဟောတာတို့အကြမ်းမြင်လောက်တာမှန်တယ်ဗျအဲ့ဒါအကြမ်းမြင်ဆောင်းလေးသွားမလုံးလေ နော်သွားပြောရနေဟာတခါတော့မှန်တော့နောက်တာလာလာမေးလိုက်မယ်အဲ့ဒါဆိုကိုယ်လုံးပြတ်တော့တာအဲ့လိုရခြင်းလို့လို့ရင်မရဘူးဗျာပြဿနာဘုန်းကြီးငငယ်တော့အဲ့ဒီခိုင်းသမားကြီးနဲ့တွေ့ဘူးတယ်အဲ့လိုရရင်တော့ပထမတော့သူကမရသေးခင်တော့သူတော့ပရိစိတ်ကြတော့ပရိတွေစိတ်ဟိုသိဉ္ဇိုင်းဒီသိဉ္ဇိုင်းသွားပရိစိတ်ကြပေါ့စိတ်စိတ်နဲ့တော့တမာရီလေးရလာတမာရီလေးရလာဒီအကြမ်းမြင်နေတော့ဟောတာမှန်တယ် နောက်ကြတော့မှန်းလာတော့ဒါနဲ့လှုပ်ရှားခြင်းတော့လှုပ်ရှားခြင်းတော့ဆက်လှုပ်တော့လောဘစိတ်နဲ့လှုပ်တော့ရင်ဟာတွေရောပြုတ်ကြကုန်လူကျင်တဲ့စိတ်လည်းဝင်လာရောပြုတ်ကြကုန်လူကျင်တဲ့စိတ်ဆိုကာမိဆန္ဒနိဝေနပေါ့နော်ဒါကြောင့်မို့သမထအတောအတောဝိပဿနာအတောအတောကိလေသာနိဝေနမဝင်စေအောင်ရဝင်လာလို့ရင်ဟာတွေကုန်ပြုတ်ကြကုန်အဲ့ဒီမှာအဲ့ဒီတက္ကရာယူကြောင်ဟူကြောင်ဖြစ်ကုန်တာရင်ဟာလည်းမရနောက်လည်းမရဒါကြောင့်မို့ ဘာတရားပဲအထုအထုမှတ်တာနော်လောဘမဖြစ်အောင်အထုဒေါသမဖြစ်အောင်အထုအဲ့ဒါမှသာလျှင်ကိုလိုချင်တဲ့မညာဖွညာရတယ်နော်ပရမသီလဝိသုဒ္ဓိဖြစ်အောင်လို့ဒုတိယဘာလုံးလဲသီလဝိသုဒ္ဓိဖြစ်ရင်စိတ်တဝိသုဒ္ဓိဖြစ်လာစိတ်စင်ကြယ်အောင်ဖြစ်အောင်လို့အာယုတကူတဲ့ကတ်လိုက်ရတယ်လောဘမကြည့်အောင်လောဘကြည့်ပြီးဟိုကလိုက်လိုက်ဒီဟာလိုက်လိုက်ဟိုကလိုက်ဒီဟာလိုက်လိုက်ဆိုမရနိုင်အဲ့ဒါကြောင့်မို့ ဒီအာယုံတစ်ခုကိုဘုန်းကြီးတို့ကစောစောမြတ်မြတ်လှုပ်စေခြင်းတာပြီးတော့ဒီလိုချင်တဲ့စိတ်နဲ့မလုံးနဲ့နော်ဒါဘုန်းကြီးကိုတွေပဲကြုံခဲ့ပါတယ်ဒီငငယ်တုန်းကရဟန်းဖြစ်ဆောင်က မာစီမှာသွားထုတ်ခဲ့စားလို့ထင်တာကိုဘုန်းကြီးတို့တရားဆိုရင်တရားဆိုတာလုပ်ရင်ရမယ်ဒီဒီစားလို့ပေါ့စားဆိုကြက်ရင်ရဒီတရားလည်းလုပ်ရင်ရမယ်အဲ့လိုချထိုင်နေပြိုင်းထိုင်တာအိမ်မှာတယောက်ဒီလိုတာမန်ထိုင်တာဟိုတကယ်ချင်းတယောက် ငယ်ချင်းနှစ်ပါးပေါ့ဗျာ9နာရီထိုင်ကြတာပဲ12နာရီကနေ9နာရီလောက်ထိုင်တယ်ဘာမှမဖြစ်ဘူးနာကျင်လဲလိမ့်ပိတ်ခံမယ်ဒီရာစီတင်ဒီသင်္ကန်းတွေဆိုချွေးတွေကိုရွှဲကုန်တာအဲမျိုးခန္ဓာကနာထိုင်တာအပြိုင်ထိုင်တာဘာမှလည်းမတွေ့ဘာမှမတွေ့လို့လည်းထိုင်တာဘယ်မှာထိုင်တယ်လောဘစိတ်နဲ့ဒေါသစိတ်နဲ့ကြိတ်မိတ်ထိုင်တယ်ပြီးတော့ယောဂီဟောင်းတွေကပြောတယ် တပည့်တော်ဒီမှာထိုင်းနေဘာမှလည်းမရဘူးလို့ရှင်ပြားတို့ကကမ္မထမ်းဆရာကြီးရှောက်လိုက်ကြတော့ဟိုလိုရှောက်တယ်လို့ရှောက်တယ်တပည့်တော်မှဘာမှရှောက်စမ်းတယ်တပည့်တော်နှစ်ပါးစကားပြောဟုတ်လားအဲ့လိုစကားစကားမပြောစမ်းဆိုတကခြားကြပြီအဲ့လိုမျိုးကြီးရင်လဲရေစရာကောင်းပါလေတော့နောက်ပိုင်းကျဘာဖြစ်လာလဲဆိုတော့ဘုန်းကြီးတို့ဒီဓမ္မဘုံမှာဘုန်းကြီးတို့နှစ်ပါးအထိုင်ဆုံးတော့စကားမပြောဘူးဥပမာကိုဇံလင်းညာဒီမှာရိတ်တာတွေမှာကျတော့သူကတမာလီလေးထိုင်းလေးအောင်ကောင်းလာရင်စကားပြောတာ ကိုဇံမင်းကြီးကဘုန်းကြီးကဆရာတော်စကားပြောပါပြီလားဆိုဘုန်းကြီးကစကားမပြောရင်ဒီလိုလုံးအဲ့လိုလုံးတော့သူကထင်ကြီးတကယ်တော့ကြဘာမှကိုမရလို့လုပ်ခဲ့ကြတယ်ပြီးတော့လည်းဘာမှလည်းဖြစ်ဘူးဒါပေမဲ့လို့သူတို့ကဘာဖြစ်လဲဆိုခုနကလူဆဲတာနတ်ဆဲတာပြောခြင်းလို့ထိုင်းနေရင်ဒီလိုညံနေပိုင်းတွေပါလို့ပေါ့လေကိုမျက်စိဖွင့်ကြအောင်မဘေးမှာဆွတော့တင်တာလို့လာချတာဖြောရည်ဘူးတွေစတုမလူတွေထညက်တွေဝိုင်းအောင်ပြီးချတာ ကြီးညိုလေးစားလို့ကျန်တဲ့ဘုန်းကြီးတွေလူတွေကနေဒါမျိုးဖြစ်တတ်တာဒါတွေမမျောနဲ့နော်တရားထုတ်တကဒါကြောင့်ဘုန်းကြီးခဏခဏပြောပါတယ်တရားထုတ်တကလောဘစိတ်နဲ့မလောရဘူးလောဘစိတ်နဲ့လုံးနဲ့မရဘူးဒါတိတိကျကျပြောသွားပါတုတ်တတုံမှာတဘာတဘာတုတ်ထင်းတယ်နော်လောဘအဆုံးမထွက်စင်းနဲ့ဒေါသအဆုံးမထွက်စင်းနဲ့ပြီးတော့မေဇိမပရိသာသမဲ လောဘအစွန်းမထွက်ဒေါသအစွန်းမထွက်မြေဇိဝပရိယုဒမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီအောင်အကျင့်ဒါမျိုးမိတ်ထားတယ်အဲ့ဒါမှတ်ထားမယ်အဲ့တော့လူဆယ်တာလည်းမခံပါနဲ့နတ်ဆယ်တာလည်းမခံအောင်ကြိုးစားပါလူဆယ်တာခံရင်လည်းပဲတရားလုပ်ပြတ်တယ်တကယ်ချင်းမိတ်ဆွေတကယ်ချင်းနေနဲ့ပြောဆုံနေရင်လည်းနတ်ဆယ်တာခံရင်လည်းပဲတရားလုပ်ပြတ်တာပဲနောက်ဆုံးတစ်ခုကတော့ဒီတစ်တုံးကြီးဟာဒါလေမြစ်တွေထဲမှာဝဲတွေ ရေဝဲတွေရှိတယ်ဒီဝဲတွေကမစုပ်ယူခဲ့ရင်ပင်လက်သမုဒ္ဒရာတွေရောက်သွားနိုင်တယ်ဒီလိုပါပဲရေဝဲဆိုတာဘာပြောရလဲအာယုန်ကြီးကတော့ကျုံနေမှာပါပဲအာယုန်၅ပါးကမ္မဂုဏ်တရားတွေဘာပဲဒီအာယုန်နဲ့ဘုန်းကြီးကင်းလို့မရဘူးမြင်စရာအာယုန်တွေကျုံမဲ့ကောင်းတာတွေမြင်မဲ့မကောင်းတာတွေမြင်မဲ့သူတို့ပြင်ကောင်းတဲ့အာယုန်တွေပေါ့လေခံစားရတဲ့ခါမျိုး ကောင်းတဲ့အာယုန်မြင်တဲ့ခါမျိုးကောင်းတဲ့တန်တွေကြားတဲ့ခါမျိုး ကောင်းတဲ့နတ်နေကြတဲ့ခံမျိုးဒါတွေတာယာနှစ်သက်ပြီးချိန်ကုန်နေတာအာယုံ၅ပါးကာမဂုဏ်တရားတွေနဲ့နှစ်သက်ချိန်ကုန်နေတာလို့ဒါကတော့စာတိုင်းပြောတာပေါ့ဗျစာစရာတွေနဲ့ချိန်ကုန်နေမယ်ဝိစရာတွေနဲ့သုံးစရာနဲ့ချိန်ကုန်နေမယ်သုံးဖို့တာအာယုံသမီးအာယုံဘုန်းကြီးတွေတကားဘုန်းကြီးတွေဆိုလဲတကားဓမ္မတွေအကြောင်းကံနေနဲ့အချိန်ကုန်နေတာမျိုးတွေဒါတွေနှစ်သက်နေတာပေါ့ဗျတရားအမထုတ်ဒါလေးပဲသဘောကျတယ်ကိုเจ้าလေးတွေကြည်ကိုရိပ်သားလေးကြည်သဘောကျတယ် ကိုပစ္စည်းလေးတွေကိုကြည့်ပြီးသဘောကျဒါမျိုးတွေပြောပါအဲ့ဒါတော့ရေဝဲစုတ်ခံလာတယ်အဲ့လိုရေဝဲမစုတ်ခံရအောင်ပါလေအမှတ်တတိနဲ့နေရမယ်ဆောင်ပုံလေးတွေဖတ်ပြမယ်နားထောင်ရင်အဲ့ဒီနံပါတ်1ကပါလေသီလကင်းတဲ့ပုဂ္ဂိုလ်ကိုအတွင်းပုတ်တဲ့ပုဂ္ဂိုလ်သီလကင်းညာပုဂ္ဂိုလ်ဟာမှတ်သားအတွင်းပုတ်ပါသီလကင်းနေတဲ့ပုဂ္ဂိုလ်အတွင်းပုတ်တဲ့ပုဂ္ဂိုလ်တတုံကြီးအတွင်းပုတ်ဆွေးနေလည်းပဲ ပင်လယ်သမုဒ္ဒရာတွေမရောက်တယ်လို့ကိုယ်တဏ္ဍာမှာတိလာတွေပြည့်စည်နေနိုင်မယ်မညာဖွညာမရနိုင်ဘူးလို့ဆိုလိုတဲ့ဒါကိုအတွင်းပုတ်တယ်။နောက်ပြီးတော့ဒီမှာတစ်တုံးညာရေမျောလာဒီမှာပဲဣမဘကံတင်နေဆိုတော့အတွင်းအာနာ6ပါးမျက်စိနားလျာကိုယ်စိတ်ဒီပေါ်မှာတာယာနှစ်သက်နေမယ်အမတ်တရီလွတ်နေမယ်ဆိုရင်တရားမရနိုင်ဘူး။နော်အတွင်းအာယတွင်းအာယနာ6ပါးဟာဣမဘကံဣမဘကံပါပြီးတော့ အစင်အနက်အတန်အရသာအတွေ့အထိကြံတွေးစရာအပြင်အာရဏ6ပါးဒီအာယုန်ဒီမှာနှစ်သက်သဘောကြနေတဲ့ဒါဒီဟိုမှာပကံတင်တာပြင်အာရဏ6ပါးဟိုမှာပကံမှာပြီးတဲ့ခါကျတော့ဒီတေတုံညာအပေါက်ခေါင်းရှိလို့ရေတွေဝင်ပြီးနစ်မြုပ်သွားတဲ့သဘောမျိုးအဲ့ဒါတော့ဗာလဲဆိုဒီအာယုန်တွေတွေ့ကြုံလာတဲ့ကနှစ်သက်သဘောကြနှစ်သက်တော့ဆွဲလန်းတယ်ပေါ့ဗျာ နော်ဒါကြောင့်မို့ဆွဲလန်းမှုနှစ်သက်မှုဟာရေဝင်နှင်းမြုပ်တာပဲဆွဲလန်းမှုဝင်နိုင်ကရှင်ရေဝင်နှင်းမြုပ်တာပြီးတော့ခါကြဒီတစ်တုံးရရေထဲမျောပါလာတယ်အဲရေ၎င်းတောင်းမှတင်းနေတယ်အဲ့ဒါပါလေဆိုကိုကအလုပ်တစ်ခုလုပ်တဲ့အခါပညာတိုင်းပညာမှန်ဝင်တတ်တယ်ပစ္စည်းရှိပစ္စည်းမှအာနာရှိအာနာမှန်ပေါ့ဘုန်းကြီးဘုန်းကြီးဘုန်းကြီးလည်းဘုံမှန်တတ်တယ်အာငါဟောတတ်တယ်ငါပြောတတ်တယ်ဒီလိုလဲနာမည်ကြီးနဲ့မှန်တတ်အောင် အဲ့မန်တက်ပြီဆိုရင်ကိုယ်လုပ်ငန်းတွေအောက်ပြုတ်ကြတော့ဘာမှဆက်မလေးလာတော့ဘာမှဆက်မကျင်တော့အဲ့လိုမန်တက်တာမျိုးကိုရေလေကောင်တောင်းတင်တယ်ရေလေတောင်းမှာတင်နေတာမာနာတရားပါပြီးတော့ခါကျတော့လူဆဲတာပေါ့ဗျာလူတွေကြီးညိုတာတငယ်ချင်းချင်းချင်းရင်းနေတာချစ်ခင်တာရောနှောတာဘုန်းကြီးကြလူတွေကြီးညိုတော့အဲ့ဒါလူဆဲတော့ လူများကြည်ညိုရောနှောလို့ခေါ်ဆိုလူဆဲတော့နှစ်ခုပေါ့ဗျာနတ်ဖြစ်တောင်းနောက်တစ်ခုကနတ်နတ်ဆဲတယ်ဆိုတော့ဒီတုတ်တံမှာတော့နတ်ဖြစ်တောင်းတပြီးကျင့်တာနတ်ဖြစ်တောင်းတပြီးတော့ကျင့်တာမျိုးကိုဒါမှမဟုတ်နတ်တွေကြည်ညိုတာမျိုးကိုကြည်ညိုလို့အိမ်မက်ပေးတာမျိုးနတ်ဆဲကနတ်ဖြစ်တောင်းတနတ်တွေကကြည်ညိုတာမျိုးကြည်ညိုကခေါ်ကြနတ်ဆဲတာပေါ့ပြီးတော့ ဘုန်းကြီးတို့ဒီအာယုံ၅ပါးကာမဂုဏ်တွေအာယုံတွေကတော့ရူပဝံတတောင်ကာနာယုံဒါတွေအများအားသုံးဆောင်နေရမှာလေလွတ်ကင်းလုံးမှာမရအစင်းလည်းမြင်နေအောင်ကြည်နေရမှာပဲအတန်လည်းနားထောင်နေကြရမှာဟိုခုဆိုတရားသာနားထောင်နေရတာနော်ပြီးတဲ့အခါကျတော့အနတ်အသုံးဆောင်ရမှာပဲခန္ဓာကညစ်ပတ်နေတော့ထိုက်တဲ့နဲ့နာတက်ကသုံးရမှာစားစရာနေတိုင်းစားနေရတော့ကင်းလုံးမှာမရသုံးစရာပစ္စည်းတွေဒါလည်းကင်းလို့မရဘူးသုံးနေရမှာ သုံးနေတဲ့အခါမှာဒီပေါ်မှာတတိလက်လွတ်သုံးနေတော့တဏှာဖြစ်တာပေါ့တတိလွတ်လွတ်မသုံးဘူးဒါကိုရေးကြည့်တော့နှစ်သက်နေဒီအာယုံ၅ပါးတွေနဲ့အချိန်ကုန်နေတာမျိုးပေါ့နှစ်သက်ပြီးအချိန်ကုန်နေတော့ဒါတော့ဒါလည်းရေဝဲဆုပ်တာဒီတရားကိုအဲ့ဒီချိန်မှာရဟန်းတော်တွေမကောက်ဘူးဗျာနွားကျောင်းသားတယောက်ကလည်းလာနာနေတယ်နွားကျောင်းသားတယောက်ကနားနေဒီတရားကိုကြီးညိုပြီးတော့ဘုရားထံရဟန်းပြုတယ် ယဟန်ပြုတ်ပြီးတော့တရားအတွက်သူကယဟနာဖြစ်သွားတယ်ဒီတုတ်မှာအဲ့လိုပြောတာဒါကတော့ဒီတုတ်မှာကြတော့ခွန်ကြီးတို့ဒီမှာကြတော့ဗြဟ္မာဟောတာကဗြဟ္မာဓာရုခန္ဓပမတုတ်ကဘယ်မှာဟောလဲဆိုတော့ကောတမီမြို့ဂင်္ဂါမြို့ဒီဂင်္ဂါမြို့ကံပေမှာနောက်တစ်ခါဒုတိယနွားကြောင်သားဒုတိယဒုတိယဓာရုခန္ဓပမတုတ်မှာကြတော့ကိမိလမြို့နီးဒီဂင်္ဂါမြို့ပါပဲကိမိလမြို့နီးဂင်္ဂါမြို့ကံပေမှာဟောခဲ့တယ် ဒါမျိုးဟောခဲ့နော်ဒီမှာသူကမဟုတ်ဆရာတော်ရဟောထားတာနဲ့ဒီထဲမှာဆောင်းပုံလေးနဲ့ဟောတာအဲ့ဒီမှာတမျိုးစီဖြစ်နေဒါလေးပြောဖို့စိတ်ကူပါတဲ့ချိန်ကကန့်နေအဲ့မှာတော့စပ္ပနကောပမတုတ်ဆိုအဲ့ဒီမှာじゃဒီတွေးအာရဏ6ပါးကိုသူကတော့ပုဂ္ဂိုလ်တ attva လေးအကောင်ပလောင်လေးနဲ့နှိုင်းပြီးတော့ဟောထားတာနော်ဒီမှာ2မိနစ်လောက်ပဲကျန်တော့ နောက်မှပြောတော့နောက်ရက်မှပြောကြတော့မနော်ဒီနေ့ဟောပြောဆွဆွမာတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးရဲ့ဆုနဲ့ပြည့်စုံရပါလို့အရှင်ဘုရား။သာဓုသာဓုသာဓုပါဗျာ။